ဒီနေ့ဦးဇင်းတို့ဝိပဿနာလုပ်ပြီးတရားကိုဆက်ပြီးတော့ဟောကြားတာကြားကြရအောင်ဆိုတော့ဗဇီဝိပဿနာလုပ်ပြီးတရားမကျင်ရောက်ပါလေ49ကျင်ရက်မြောက်ပါပြီဖေဟာ49ကျင်မြောက်ဝိပဿနာလုပ်ပြီးတရား49ကျင်မြောက်ဝိပဿနာလုပ်ပြီးတရားတော်ကိုဟောကြားကြားကြ ဒေသနာတော်ပိုင်ရှင်ဒေသနာတော်ဥဒ္ဒဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥဆောင်တယ်မှာရှိခိုးကြရအောင်ဘုရားကြီးဒီမာကြီးဒီအလုံးသောသူတော်ကောင်းတွေကလည်းဘုရားရဲ့ဂုဏ်ကြီးကို စာရှိသောစိတ်ဝေထုံပြီးဘုရားနုတ္တိဘာဝနာပွားများရင်းနဲ့ယူသေးစွာနာယူကြအောင်ဆို ဗုဒ္ဓံနရနရသမောတရဏံဒိတာတံပညာပရိပါစုတိယဝိဟတံဒါကာရံအထာဝီကမနရဒေဝဟိတဝန္တံဝန္ဒမင်္ဂဒုနိကမဂ္ဂမနန္တညာနံနရနရသမောတရဏံလောကုလောကီနလိတစီဘောကုလူလာတောင်းတကြကုန်သော စေထာမြတ်သူ နလူမြမတတ္တဝါတို့ဤစုဝေရလည်းပြတော်မူထသောဒီဒတံလောကောလောကီနလီသောမေမယံမြဲကိုင်လာသည်သမာဓိနေရှင်သောစေတလည်းရှိတော်မူထသောပညာပရိပါစုတိယ သစ္စာလေးရတရားမြတ်ကို ထွင်ပေါ်သိမြင်တတ်အရဟတမတိဟုသောပညာတန်သောသမေးအောင်လည်းရှိတော်မူထသောဝိယတန္တကာရံသစ္စာလေးရတရားမြတ်ကိုကွယ်ကာပိတ်ပုံဉာဏ်မြင်တော်အောင်ပြုတံပညာဝိဇ္ဇာတိဟုသောမိုက်တရားကို ရာဓမေညံတလျက်ဖြင့်ဗပြတော်မူပြီးထသောအဒါဝီကာမလူနာမြမတတဝါတို့၏အစည်းအပွားကိုအလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတဝဟံလူနာမြမတတဝါတို့အားလံပြနိညွန်သုံးမသွန်သင်တော်မူလျက် လောကုလောကီနလီဆုံးကို အလုံးစုံသောဂုံတိန်တကောစိတ်တိန်ချမ်းသာကြုံငါရွယ်ဆောင်တော်မူတတ်သောကာရဏိကလူနာမြမတတဝအမြတနာจิตကင်မာကရုဏာတော်ရှင်လည်းจิตတော်မူထသော အကံဇာတိယဇာပါရမီပုံညာနေမနိုင်ရှင်အနိုင်ရှင်သာသောသီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားပြည့်သို့ရောက်တော်မူတတ်သော အနန္တညာဏသဗ္ဗညုတညာနာသာသာဆုံးပိုင်ကြမရှိသောညာတော်လည်းရှိတော်မူတတ်သော ဓမ္မုဒ္ဒံဒုဒုဂုံရေဆောင်လင်ပေတအရှင်တော်မြတ်တရားကိုအဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္နာမိတတ္တယုကျိုမံစွချိုး၍ရှိခိုးကြောပါဤမြတ်စွာဘုရားသာ တုသာဓုသာဓုပါဖေယကျွန်တော်ဒီနာရပိုင်းရှင်ဒီနာရဥပ္ပဖြစ်တော်မူသောဘုရားရှင်ကိုအရှိခိုးကြောပြည်တဲ့နောက်49ချိန်မြောက်ဝိပဿနာလုပ်ပြီးတရားကိုဆက်လက်ပြီးတော့ဟောကြားအနာကြားကြရပါ တော့ဝိပဿနာလုံးပြီးတရားဆိုတဲ့အတိုင်းသံဃာကိုဆင်းရဲဒုက္ခမှုဒုက္ခတို့ပုံဆုံးရာနိဗ္ဗာန်ကိုရောက်ကြောင်းဒါကိုကျွန်တော်ကြင့်ကြင်တစ်ခုအနေနဲ့ဥဒေပြီးတော့ဟောပြောလာဒါကိုဒီဦးဇင်းတို့ဒီကြင့်ကြင်အချင်းကျုပ်ပေါ့နော်စိတ်တော်ဒီခုနမှာဖြစ်ခြင်းအချင်းကျုပ်ကလေးကိုစပြီးတော့ပြောကြရအောင်အဲတော့ဦးဇင်းတို့ နိဗ္ဗာန်ကိုလိုလားတောင်းတတဲ့ဒုက္ခတရားတွေအကုန်ဆုံးရနိဗ္ဗာန်ကိုလိုလားတောင်းတတဲ့မျိုးကောင်းသားတိုင်းမျိုးကောင်းသမီးတိုင်းဒါကျင့်ရကျင့်စဉ်တစ်ခုအနေနဲ့ဆိုဝိတ္တုဒ္ဓိ9ပါးတဲ့ဘယ်နှပါးလဲတော့ဝိတ္တုဒ္ဓိ9ပါးပါဗျာဝိတ္တုဒ္ဓိ9ပါးကျင့်စဉ်အဲအဲ့ဝိတ္တုဒ္ဓိ9ပါးကျင့်စဉ်နံပါတ်1ဖြစ်တဲ့ဥစဉ်သီလဝိတ္တုဒ္ဓိ သီလတရားတွေကုသတရားတွေကိုစင်ကြယ်ရင်းဆိုတဲ့သီလဝိတ္တုပြီးတဲ့အခါကျတော့တဆင့်တက်ပြီးတော့ဗာလဲဆိုတော့ထိုသီလတိဥတော်မြေပေါ်မှာယက်တည်ပြီးတော့ဒါစိတ်တော်ဝိတ္တုတွေကိုတဆင့်ကူးရမှာဖြစ်တယ်။ဟောစိတ်တော်ဝိတ္တုပိုင်းမှာတော့နိဝရအငြိကြီးတွေမှာနိဝရအငြိကြီးတွေကင်းစင်တဲ့ပြင်စိတ်တည်းစင်ကြယ်ခြင်းဆိုတဲ့အပိုင်း အဲ့ဒီဘက်မှာတော့ဦးဇင်းတို့ဥပ္ပဇ္ဇရာတမာတိနဲ့အပ္ပနာတမာတိဒီလိုမျိုးတစ်မျိုးမျိုးကိုတော့ရအောင်ဘုရားကောင်းတယောက်နေတယ်ဘောင်ရဖြစ်တယ်အဲ့လိုတမာတိတစ်မျိုးတစ်မျိုးမျိုးကိုရပြီဆိုလို့ရှိရင်ဒါစိတ်တဝိတ္တုစိတ်အစဉ်မှနိဗ္ဗာန်အမြင့်ကြီးကင်းစင်ပြီစိတ်အစဉ်မှနိဗ္ဗာန်အမြင့်ကြီးကင်းစင်တဲ့အခါကျတော့နိဗ္ဗာန်အမြင့်ကြီးကပိတ်ဖုံးထားတဲ့အတွက်ကြောင့်တတ္တဝါတွေကဒါအမှန်တရားနဲ့ဝိညာဉ်ချဖြစ်တယ် အဲနိဗ္ဗာန်အညီကြီးတွေကြွားသွားပြီစိတ်ဓာတ်တွေစင်ကြယ်ပြီဆိုတဲ့အခါကျတော့အဲ့ဒီမှာဒါတတိဝိတ္တုကိုကူတတိဝိတ္တုကူပြီးတဲ့အခါအဲ့ဒီမှာဘုရင်တို့ဉာဏ်တွေဘက်ကကြည်ရင်စားပြီးတော့အဲ့ဒီမှာဒုတိယဘုရင်တို့အတန်းပေါ့နော်ဒုတိယအတန်းနဲ့မှာဒါနာမရူပပြိစေရဉာဏ်ရောက်ပြီအဲ့အပိုင်းကိုစူးစမ်းရအောင်ဒါအဲ့ဒီနာမရူပပြိစေရဉာဏ်ပိုင်းပေါ့ဘုရင်တို့ဒီနမတက်ကဒီတတိဝိတ္တုပိုင်းဒုတိယဒီဘက်ကကြည့်လို့ရှိရင် ဒါဉာဏ်ဉာဏ်ရှိနာမရူပပြိစေတာဉာဏ်ကိုစတင်ပြီးတော့အရာရရှိတာစူးစမ်းရမှာဖြစ်အဲနာမရူပပြိစေတာဉာဏ်ပိုင်းမှာတော့ဦးဇင်းတို့ဒါရုပ်တည်ဉာဏ်တွေကိုပရမတ္ထဉာဏ်ဉာဏ်စိုက်တဲ့ဒီအမာတိဉာဏ်ဉာဏ်နဲ့သိအောင်စူးစမ်းရအဲလိုစူးစမ်းနိုင်ပြီဆိုတဲ့သူတော်ကောင်းအဝဇင်းတို့အခုပြောလဲစားဖြစ်တဲ့ဒီကင်္ဘာဝိဒနာဝိတ္တုဒီ၄ခုမြောက်ကိုကုရအောင် သင်္ဃဝိရဏဝိတ္တိပိုင်းမှာကံနဲ့ကံရဲ့အကျိုးတရားမှာယုံမှမှုကိုကျော်လလွန်ရောက်သည့်ဉာဏ်မြင်ကြီးစင်ကြယ်ခြင်းပဲအဲ့ဒီကင်္ဃဝိတ္တနာဝိတ္တိပိုင်းရောက်လာရင်တော့သူတော်ကောင်းတယောက်ကဘုရင်တို့ပြိဿသမုပ္ပံလို့ခေါ်တဲ့ပြစ္စယပြိကဉာဏ်ကြောင်းကျိုးဆက်နွယ်မှုပြစ္စယပြိကအကြောင်းနဲ့အကျိုးကိုဆက်ဆက်ပြီးတော့နားလည်ရမှာဖြစ်အဲ့လိုဆိုလို့ရှိရင်ဦးဇင်းတို့ဒါဉာဏ်ဒီဘက်ကကြည်ရင်ပြစ္စယပြိကဉာဏ် ဟောဦးဇင်းတို့ညာတာပရိညာပိုင်းကိုကြည့်လိုက်တယ်နော်အဲ့ဒီဒိဋ္ဌိဝိတ္တုနဲ့ကင်္ကာဝိတ္တနာဝိတ္တုဒိဋ္ဌိဝိတ္တုယယုတ်တရားနန္တရားကင်္ကာဝိတ္တနာဝိတ္တုယအကြောင်းတရားဆိုတဲ့ဒီအကြောင်းတရားနဲ့တကဝါတော်နာယုတ်ကိုရှေ့ရှုမျက်မှောက်ပြစ္ဆကဉာဏ်ချင်းပရမတ္တတိုင်းအောင်ပရမတ္တစိုက်အောင်ဖြင့်ပေါသိမြင်တတ်တဲ့ပမလူပပြိတိတာဉာဏ်နဲ့ပြည့်စုံတဲ့ကဉာဏ်ဒီညာတာပရိညာဆိုတဲ့အတား အဲ့မှာဒါဦးဇင်းတို့ညာတပရိညာနေပေါ့ညာတပရိညာနေတဲ့မှာမိမိတို့ဒီတိတိဝိသုဒ္ဓိနဲ့သင်္ကဝုဒ္ဒနာဝိသုဒ္ဓိကိုရအောင်စူးစမ်းကြရမှာဖြစ်တယ်အဲ့လိုဒိဋ္ဌိဝိတ္တုနဲ့ကင်္ကာဥဒ္ဒနာဝိတ္တုနဲ့ပြည့်စုံသည်ဒိဋ္ဌိဝိတ္တုရာယုတ်ဉာဏ်တွေကိုလည်းသိပြီးကင်္ကာဥဒ္ဒနာဝိတ္တုရာသူယုတ်ဉာဏ်တွေကိုပြည့်ပေါ်စေတဲ့အကြောင်းတရားကိုလည်းသိသိတတ်ပြီဆိုရင်အဲ့ဒီသိတဲ့ပြီးတော့၅ခုမြောက်မက္ခမက္ခဉာဏ်သဒ္ဒနာဝိတ္တုပါ အဲမကမကညာတသနာဝိတ္တိတော်ဦးဇင်းတို့ဒါတို့တရားကြီးတွေမှာရင်တော်လေးလည်းနားရင်နေတော့မဟုတ်ဒီမဟုတ်ဒီနာဉာဏ်ကြီးကိုစင်ကြယ်ခြင်းအဲအဲ့ဒီဘက်မှာတော့ဦးဇင်းတို့ပါတယ်စပြီးတော့ဒါဝိပဿနာရှုပွားသုံးတရားဖြစ်ဓမ္မသနာဉာဏ်တရုဏဝိပဿနာလို့ဆိုတဲ့ဓမ္မသနာဉာဏ်နဲ့တခါစားမိမိတို့သိသိထားတဲ့မိမိတို့ဓမ္မဒိဋ္ဌိဉာဏ်ပညာနဲ့ပြမောပြီးမြင်ထားတဲ့ယုတ်တရားနန္တရားအကြောင်းတရားလို့ခေါ်တယ်ဒီသင်္ကာရတရားတွေ ခဏမစက်တက်တက်ဖြစ်ပြီးပြက်နေတာကိုကြည့်ပြီးတော့မမြင်ဘူးအနေစာဖြစ်ချင်းပြက်ချင်းတန်ကျက်ပြင်းနေကျက်နေတာကိုကြည့်ပြီးတော့ဆင်းရဲတယ်ဒုက္ခအခြေခဲခိုင်မာနေတရာအပြင်တည်ရမနေဘူးအစိုးမရဘူးဒါအနတ္တမမြဲခြင်းအနတ္တဒီလိုလက္ခဏာကြီးသုံးတယ်တင်ပြီးတော့ဝိပဿနာရှုပါသုံးတတ်ရအဲ့တော့သမထနာဉာဏ်နဲ့အောင်မြင်တဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးအဲ့ဒီဥဒိယပိယဉာဏ်ယုံနာဓမ္မတွေကိုဒါ တယ်ဆင်းတယ်ပြီးတော့ဖြစ်ချင်းပြည့်ချင်းခိုက်ဆွေးစိတ်ရှုလိုက်လို့ရှိရင်ဥရိယဗျာနဲ့အနုဘန်းအဲကနေပြီးတော့ဒီဥရိယဗျာနဲ့အနုဘန်းတိုင်အောင်ကတော့ဒါငါးခုမြောက်ဖြစ်တဲ့မက္ကမက္ကဉာဏတတနာဝိတ္တုဖြစ်တယ်အဲဒီဘက်ကိုတော်တော်အောင်မြင်မြင်ယူပွားနိုင်တဲ့သူတော်ကောင်းကဝိပဿနာဉာဏ်ကြောင်းတွေဝိပဿနာရဲ့အန္တရာယ်တွေနဲ့လည်းကြုံရတာကျော်နိုင်နဲ့စက်လက်ပြီးကျော်လွှားနိုင်ရင်ဒါဥရိယဗျာနဲ့အရင်ပိုင်းကိုရောက် အဲဒီဥရိယဝိယဉာဏ်အရင်မိုင်းတိုင်အောင်ပေါ့သမတနာဉာဏ်ကနေဥရိယဝိယဉာဏ်အနုဘဥရိယဝိယဉာဏ်အရင်မိုင်းဒီဘိုင်းကိုတော့ဦးဇင်းတို့ပညာပညာသုံးပါးဘက်ကလက်ပြီးပြောမယ်ဆိုဒါတိရဏပရိညာနဲ့ကျုံဝင်နေတိရဏပရိညာရဲ့နေပေါ့ကြောင့်လို့သမတနာဉာဏ်နဲ့ဥရိယဝိယဉာဏ်နှစ်ပါးဒီတိရဏပရိညာကြီးလို့ပြောတာလေဗျာအဲလိုပေါ့ပရိညာဘက်ကတိရဏပရိညာနဲ့ပြည့်စုံပြီး ဉာဏ်စဉ်ပိုင်းကတမတနာဉာဏ်နဲ့ဥဒယပယဉာဏ်နဲ့ပြည့်စုံနေ။ဟောဒီဘက်ကဝိတ္တုခုနှစ်ပါးဘက်ကဒီမက်ကမက်ကဉာဏ်တနာဝိတ္တုနဲ့ပြည့်စုံနေတဲ့သူတော်ကောင်းတယောက်ကတသိတက်ပြီးအဘူပဒနာနဲ့ဝီကိုရင့်ကျက်အောင်ကြိုးစားလိုက်ခုနဥဒယပယဉာဏ်အရင်ပိုင်းကနေစပြီးဟောမှုတော်မှဉာဏ်တိုင်းဒါကိုတော့ပရိပဒဉာဏတတနာဝိတ္တုကျင့်စဉ်၌ဉာဏ်အမြင်စင်ကြယ်ခြင်းအဲအဲ့ဒီဘက်မှာတော့ဇာပြီးဝိပဿနာရှုခိုက်တိုင်းရှုခိုက်တိုင်းမှာဆံရဆံရ ဒါကိလေသာတရားတွေကိုပယ်ရှားနိုင်မှာဖြစ်တယ်အဲ့တော့ပယ်ရှားနိုင်တဲ့သူတော်ကောင်းတရားကဒုဝိပဿနာဉာဏ်တွေကိုရင့်ကျက်အောင်သင်တဲ့ကြိုးစားလိုက်လို့ရှိရင်ဒါဥစဉ်လို့အထက်ပိုင်းဖြစ်တဲ့ဉာဏ်တဒနာဝိသုဒ္ဓိဘိုင်းကိုကူးနိုင်ဝိပဿနာဉာဏ်နဲ့ရင့်ကျက်တဲ့အစုံမှာမဉ္ဇဉ်ပုံဉ္ဇဉ်ပေါ်မဲ့ပြည့်စုံကဏ္ဍဉ္ဇဉ်ပေါ်မဲ့တို့မဉ္ဇဉ်ပုံဉ္ဇဉ်တို့နဲ့နိဗ္ဗာန်ကို ဒါအာယုံယူပြီးတော့မျက်မှောက်ပြုမယ်ဆိုရင်ဒါနိနာတဒနာဥတ္တပိပြည့်စုံပြီတို့ပြောတာမိမိတို့လိုလားတောင်းတပဲအန္တာနိအဲ့တော့ဒါကဝိတ္တုဒီပိုင်းဒီဘက်ကပရိညာပိုင်းနဲ့ကြည့်ရတဲ့အခါကျတော့အာယုံဦးဇင်းတို့ဉာဏ်နုပဒနာဉာဏ်မှအစ၍ဟလာအထက်ပိုင်းဝိပဿနာဉာဏ်တွေကိုမဉဏ်ပုံဉာဏ်တိုင်အောင်ပေါ့အဲဒီဉာဏ်တွေကဦးဇင်းတို့ဒါဘင်္ဂနုပဒနာဉာဏ်မှအစ၍အရိယာ မဲ့ဉဏ်တို့တိုင်အောင်သောဘုံဒီဘာနာပညာမိဤဘာနာပညာပညာပညာဤအလားဖြစ်တရားဘုံမိဤဆိုပြီးအလားမဲ့ဉဏ်ကိုဉဏ်တိုင်အောင်တော့ဒါဘာနာပညာပဲလို့နားလည်ရအောင်သို့တော့အဲ့မှာထူကြတာလေးတကူပါဦးဇင်းတို့ဒီဘောဓရဘုံဉဏ်ပေါ့ဒေရဘုံဉဏ်ဒီဦးဇင်းတို့ဒါလောကီဉဏ်တကူလောကုတ္တရာမဲ့ဉဏ်ဘုံဉဏ်ကိုမကူသေးဘူးသို့တော့သူကအိယမဲ့ဉဏ် ပူညာကိုမကူးသေးပေမဲ့သူကဝိပဿနာအာယုံကိုတော့သူကဝိပဿနာတွေကအရှုခံဖြစ်တဲ့ယုတ်တရားနာတရားဆိုတဲ့ဒီဝိပဿနာရဲ့အရှုခံတရားတွေကိုအာယုံမပြုတော့တို့တို့ကြောင့်မလို့ဒီဘောဓဝိညာဉ်တိတော့နိဗ္ဗာန်ဉာဏတဒနာဝိသုဒ္ဓိတဲ့လေသူကမတက်ဝင်ဉာဏတဒနာဝိသုဒ္ဓိတဲ့လေဒါမတက်ဝင်ဘူးလို့လူတွေတော့ဒါချွင်းချက်နေတယ်ဘောဓဝိညာဉ်သူမှတ်အကောင်းကြီးအဲ့တော့ဒါကတော့ဝိသုဒ္ဓိခုနှစ်ပါး အဲဝိသုဒ္ဓိခုနှစ်ပါးထဲမှာဒါဦးဇင်းတို့အခုလက်ရှိဟောလာတာဘယ်ရောက်လဲဆိုတော့ဦးဇင်းတို့နံပါတ်၄ခုမြောက်ဖြစ်တယ်ဒါကင်္ခာဝိဒနာဝိသုဒ္ဓိပိုင်းအဲဒါကင်္ခာဝိဒနာဝိသုဒ္ဓိပိုင်းတွေကိုဦးဇင်းတို့ပြန်ပြီးတော့ဒါပြောကြရအောင်တော့ဒီလာတိဆိုမြေပေါ်မှာယက်တပြီးဓမ္မတိတွေဒူရောင်းနိုင်မယ်ဓမ္မတိတွေဒူရောင်းနိုင်လို့ယုတ်တိဉာဏ်တွေကိုကွဲကွဲပြားပြားသိပြီနာမရူပသိတရားဉာဏ်နဲ့ပြည့်စုံတဲ့သူတော်ကောင်းကအခုဦးဇင်းတို့ဟောမယ် အဲ့ဒီပြည့်စုံပေကဉာဏ်ရအောင်တနည်းအားဖြင့်ကင်္ကာဝုဒ္ဒနာဝိတ္တုဒီပြည့်စုံဆက်လက်ကြိုးစားရမှာဖြစ်တယ်။ဒါအဲ့ဘန်ကိုဦးဇင်းတို့ဟောလာတာရှေ့ရှေ့ဘန်ကတော့ဒါပြင်စမာနီးအနေနဲ့ဦးဇင်းတို့အတိတ်အကြောင်းတရား၅ပါးကြောင့်ပြစ္ဆုတ်ပံအကြောင်းတရား၅အကျိုးတရား၅ပါးဖြစ်ပုံပြစ္ဆုတ်ပံအကြောင်းတရား၅ပါးကြောင့်အနာကအကျိုးတရား၅ပါးဖြစ်ပုံဆိုပြီးဒါကိုဟောခဲ့အနာခဲ့ကြ။ဟောပြီးခဲ့တဲ့အပတ်ကတော့ဦးဇင်းတို့ဘာကိုဟောခဲ့တယ်ဆိုတော့ဒီပရိစ္ဆသမုပ္ပါပထမနီးလို့ခေါ်တဲ့ အားလုံးသူတော်ကောင်းအများစုနဲ့ရင်းနှီးတယ်ဒါဦးဇင်းတို့ဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဆိုတဲ့အတိဒေသနာတော်အရာဒါဦးဇင်းတို့ဟောခဲ့နာခဲ့ကြတယ်အခုတစ်ပတ်လည်းဒါလေးကိုဆက်ပြီးတော့ဦးဇင်းတို့ပြီးသလောက်ဟောကြရအောင်အဲတော့ဒေသနာတော်ကိုပူဇော်တဲ့အနေနဲ့အဲ့ဒီပါဠိလေးတစ်ပေါက်ကိုဦးဇင်းရွတ်ကြည့်အောင် အဝိဇ္ဇာပိစယသင်္ခါရသင်္ခါရပိစယဝိညာဏံဝိညာဏပိစယနာမရူပနာမရူပပိစယသလာယရဏံသလာယရဏပိစယဖတ်သောဖတ်တာပိစယဝေဒနာဝေဒနာပိစယတဏတဏပိစယဥပါဒနံ ဥပါဒါနာပစ္စယဘောဘောဟပစ္စယဇာတိဇာတိပစ္စယသရမရဏတောကပရိဒေဝဒုက္ခဒေါမနတုပါယတာသမွန်တိဧဝမေတတ္တာကေဝလတာဒုက္ခကန္တတာသမုဒယောဟောတိတိဆိုတဲ့ဒီဒေသနာတော်ပေါ့အဲ့တော့ဝိဇာကနေစပြီးသရမဏတောကပရိဒေဝဒုက္ခဒေါမနတ သမဏတဥပယတာတိုင်အောင်သောဒီတရားတွေသည်ဧဝမေတ္တကေဝလတ္တဒုက္ခခန္တတသမှုရယောတဲ့အဲ့ဒီတရားတွေဒီတကယ်ကိုဒါချမ်းသာမဖက်တက်တဲ့တော့စင်ရင်အစုအပုံပဲဒုက္ခခန္ဓာစင်ရင်အစုပုံပဲတဲ့ပရိစ္ဆသမုပ္ပတ်ဒေသနာတော်ဆိုတာသာသနာတွင်ကိုလေစီတတ်တဲ့တရားတွေပဲ အဲ့တော့ဒီပရိသသမုပ္ပါဒန္တနာဆက်ရကုန်မှာမပယ်ဖြတ်နိုင်ရင်မိမိတို့ကတဏ္ဍာဒိဋ္ဌိဉာဏ်ပညာနဲ့မပယ်ဖြတ်နိုင်မပယ်စွန့်နိုင်ဘူးဆိုခဲ့ရင်တဏ္ဍာဝဆင်းရဲဒုက္ခမှာမလုံးမြောက်နိုင်ဘူးလို့နားလည်ထားရဖြစ်။ကြောင့်လို့ဒီပရိသသမုပ္ပါဒန္တနာရှိခဲ့ဒီကအမှန်တမ်းအရေးကြီးတယ်။ကထာအဲ့တော့ဦးဇင်းတို့အဲ့ဒီမှာစခဲ့တာအဝိဇ္ဇာပစ္စယသင်္ခါရပေါ့။အဝိဇ္ဇာဆိုတဲ့ဒါ မသိမှုကြောင့်သင်္ခါရဆိုတဲ့အခုအခုသင်္ခါရတွေဖြစ်တယ်။အဲ့ဒီဘက်မှာဦးဇင်းတို့ပြီးခဲ့တဲ့ဘက်ကပြီးတော့ပြီးပြီသူတို့အဲ့မှာပြောချင်တာတွေနည်းနည်းရှိတယ်။အဲ့ဒါဗာကြံခဲ့လဲဆိုတော့ဒုဒကကြီးတွေဒကမကြီးတွေခုလိုတရားပွဲကြီးတွေစီကျင်းပပြီးတော့ဒါကုသိုလ်တရားတွေစုဆောင်းနေတာဦးဇင်းကပြောချင်တာကတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ကိုပြောချင်တာ။သို့တော့မသိမှုအဝိဇ္ဇာကြောင့်လုံနေသူလိုဖြစ်တော့အခါကျတော့ဒကကြီးတွေဒကမကြီးတွေလည်းစိတ်ချမ်းသာ စိတ်ထဲမှာသိပြီးတော့အာရမှာတော့မဟုတ်ဘူးအဲ့တော့ပြောချင်တာကတော့ဒီလိုဓမ္မသဘင်ပွဲတွေစီရင်ကျင်းပတာကတော့ဒါအသိဉာဏ်ဦးစီးပြီးတော့ပြုအသိဉာဏ်ရှိလို့အဲတရားတွေဟောတရားပေါ်တွေစီရင်ကျင်းပတယ်တရားတွေနားကြတယ်တရားတွေတရားဘာဝနာတွေကိုယ်တိုင်လည်းပဲကျင့်ကြံကြိုးကုန်ပွားများအထောက်ကြတယ်ဒါကတော့အသိဉာဏ်ဦးစီးပြီးတော့ပြုတာသို့တော့ပြောချင်တာကအဲ့လိုအသိဉာဏ်ဦးစီးပြီးပြုလိုက်တဲ့အခုလိုပေါ့တရားဟောမယ်တရားနာမယ်တရားအထုတ်မယ်ဆိုတော့ဦးဇင်းတို့ ဓမ္မဒေသနာကုသိုလ်ဓမ္မတဝနာကုသိုလ်နောက်အတုတ္တဘာဝနာကုသိုလ်ဆိုဒီကုသိုလ်ရကုသိုလ်သင်္ခါရဖြစ်သွားတာပေါ့ပြောချင်တာအဲ့တော့အဲ့လိုကုသိုလ်သင်္ခါရဆိုတာဘာကြောင့်ဖြစ်တာလဲဆိုတဲ့ခါကျအဝိဇ္ဇာကြောင့်ဖြစ်တာဘာကြောင့်ဖြစ်တာအဝိဇ္ဇာကြောင့်ဖြစ်တာပါဗျာလူကအဝိဇ္ဇာနုတ္တိယအဝိဇ္ဇာဆိုတဲ့ဒီကိလေသာတရားကမိတို့တဏ္ဍာမှာအနုတ္တိယဓာတ်အနေနဲ့ရှိကင်းရောက်နေလို့ အကယ်၍အဝိဇ္ဇာတော်မရှိဘူးဆိုရင်တော့ကျွန်တော်ပြုသမျှပြောသမျှကဟိုတတော့ကပြောသမျှဖြစ်တော့ပြုကညမတ္တကရိယာပဲဖြစ်တော့မှာသို့တော့အခုပြုပြုသမျှကဦးဇင်းတို့ကံရာတည်တယ်ဒီနည်းအားဖြင့်သင်္ခါရအရာတည်ပြီးတော့ကံဖြစ်တယ်ပေါ့အဲ့လိုသင်္ခါရအရာတည်ပြီးတော့ကံဖြစ်နေခြင်းတည်အဲ့ဒါအဝိဇ္ဇာကြောင့်ပဲအဲ့လိုပြောချင်တာအဲ့တော့ဆိုလိုရင်းကအခုတရားဝဲလုပ်နေတာကတော့အဝိဇ္ဇာကြောင့်လုပ်နေတာမဟုတ်ဘူး တရားပွဲတွေဟောတရားပွဲတွေစီရင်ကျင်းပတယ်တရားတွေနာယူကြတယ်ဒါကတော့အဝိဇ္ဇာကြောင့်မဟုတ်ဘူးဉာဏ်ပညာဥသိပြီးတော့ပြုသို့တော့အဲ့ပြုလိုက်တဲ့ဒီသင်္ခါရတွေကကံရာကိုတည်တယ်ဆိုတာကြတော့အဝိဇ္ဇာနုတ္တယဒါရှိနေလို့တနည်းအားဖြင့်ဆိုအောင်ပြောရင်တော့ဒါကဦးဇင်းတို့ကပရိသတ်သမုပ္ပါပထမနည်းနဲ့ကံပြောတော့အဝိဇ္ဇာရှိနေလို့လို့ပြောတာအကယ်၍ဦးဇင်းတို့ကိလေသာဘက်ကလက်ပြီးတော့ဟိုဘောသုံးပါးနဲ့ပိုင်းခြားပြီးပြောမယ်ဆိုရင်အဝိဇ္ဇာတဏှာဥပါဒံဆိုတဲ့ဒီကိလေသာဟုတ်ကရှိနေတဲ့အတွက်ကြောင့် ဒါကံရာတည်နောက်လို့ပြုသမျှပြောသမျှကကံရာလည်းမတည်ဘူးလို့နောက်ထပ်တစ်ခါအကျိုးတစ်စုံတစ်ရာကိုလည်းမဖြစ်ဖြစ်ပေါ်စေနိုင်တဲ့စွမ်းရည်မရှိတော့ဘူးအဲ့တော့ဦးဇင်းတို့ဟိုပြီးခဲ့တဲ့ဘက်ကလည်းပြောခဲ့တဲ့အထင်ပါတယ်ဒီယန္တာပုဂ္ဂိုလ်များလည်းပဲတရားဟောတယ်တရားနာတယ်စသည်အပြင်ဒီလိုဟိုအမှုတွေပြုကြဒါပေမဲ့သူတို့ကကောင်းမှုကုသိုလ်ရယ်လို့လည်းမမြည်တော့တနည်းအားဖြင့်နောက်တစ်ချိန်အနာဂတ်မှာဒုတိယကို ပေးနိုင်တဲ့ကံ မမီတော့ကံကံအရာမတီတော့ဘာဖြစ်လို့လဲဆိုတော့အဝိဇ္ဇာတရားကိုအပိပြပယ်တတ်နိုင်လို့အနုတ္တယဓာတ်ကိုပါမကြံအမြင့်ပြပယ်တတ်ထားနိုင်ပြီပယ်တတ်ပယ်တတ်ထားနိုင်ပြီဖြစ်တဲ့အတွက်ကြောင့်ဒါကံကံမတီလို့တလို့ပြောတယ်အဲ့တော့ပြန်ပြောမယ်ဒီနေ့ကတ်သက်သွက်ပေါ့အဲ့တော့ဦးဇင်းတို့ဒီမှာလည်းခုပြုသမျှအမှုတွေဒီကံရတည်နေတယ်ဆိုတာ ဒီပရိသသမုပ္ပါပထမနည်းအရာပြောကြမယ်ဆိုရင်အဝိဇ္ဇာကြောင့်ပဲဘာကြောင့်လို့အဝိဇ္ဇာကြောင့်ပါဖေဟာအဝိဇ္ဇာကြောင့်လို့ဒီလိုနားလဲရမကဲရပြီအဲ့တော့ဒါကြောင့်မလို့ဒီလိုအဝိဇ္ဇာနုတ္တယအနေနဲ့မိမိတို့တန်တန်မှာခြံရမ်းပြီးတော့ပြုသမျှအမှုတွေဒီဒါကံရာတည်ရသင်္ခါရဖြစ်တယ်အဲတို့သင်္ခါရအရာတည်သွားရင်ကောင်းတာပြုရင်ဒါကောင်းမှုကောင်းတဲ့ကုသိုလ်သင်္ခါရမကောင်းမှုတွေပြုရင် မကောင်းမှု ဆိုတဲ့အကုသိုလ်သင်္ခါရဖြစ်တယ်။အဲသင်္ခါရဖြစ်တော့ဘာဖြစ်တော့သင်္ခါရပစ္စည်းဟာဝိညာဏံသင်္ခါရဆိုတဲ့အကြောင်းတရားထင်ရှားရှိပြီဆိုဝိညာဏံဆိုတဲ့အကျိုးတရားလည်းတန်မှုတိထင်ရှားဖြစ်လာနိုင်မယ်ထင်ရှားဖြစ်လာတယ်ပေါ့။အဲ့တော့သင်္ခါရရှိလို့ဝိညာဉ်ဖြစ်တာ။အဲ့တော့ဒီနေရာမှာသင်္ခါရအရာကတော့လူတကယ်ကြီးဒီမှာပြီးခဲ့တဲ့အပတ်ကပြောခဲ့သလိုဒါကုသိုလ်သင်္ခါရအကုသိုလ်သင်္ခါ ဘဝတစ်လျှောက်မှာဟောအတိတ်တန်ခါဆက်ဆက်ကပြုခဲ့မယ်ဒီဘဝမှာလည်းပြုစုပြောထောင်နေဒါတွေအကုန်လုံးကသင်္ခါရဝိဇ္ဇာနုတိယခြံရံရှိတာတဲ့ကြောင့်ပြုသမျှပြောသမျှကြံတွေးသမျှတွေးသည်ဒါသင်္ခါရအရာမှာတည်အဲသင်္ခါရတရားမှာတည်တဲ့အတွက်ဒိုသင်္ခါရတရားတွေကရင့်ကျက်လို့အကျိုးပေးခြင်းတန်ရင်ဒါဝိညာဉ်ကိုဖြစ်စေမှာပဲ။တော့ဒီညမှာဝိညာဉ်ဆိုတာဘာဝိညာဉ်လဲဆိုတော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့ဝိညာဉ်6ပါးနော်။ ဇဂုဝိညာဉ်သောတာဝိညာဉ်ကာနာဝိညာဉ်ဒေမဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ဆိုတဲ့ဒီဝိညာဉ်6ပါးဒါအကျိုးတရားကိုဖြစ်စေဒါသင်္ခါရအကြောင်းအဲ့တော့ဒီသင်္ခါရတည်လေခုနဘယ်မှာခြေတည်ခဲ့တယ်လို့ပြီးတော့ခုနအဝိဇ္ဇာကြောင့်ဖြစ်ပေါ်လာတဲ့ဒီသင်္ခါရဒီသင်္ခါရကတကဆက်ပြီးတော့ဒီမှာဝိညာဉ်ဖြစ်နေကြည်သူပြုအဲ့တော့ဦးဇင်းတို့ဒီနေရာမှာဇဂုဝိညာဉ်သောတာဝိညာဉ်ကာနာဝိညာဉ်ဒေမဝိညာဉ်ကာယဝိညာဉ်ဆိုတဲ့ဒီဝိညာဉ်တရားတွေနောက်တစ်ခါမနောဝိညာဉ်ထဲမှာအကျုံးဝင်တာကတော့ဦးဇင်းတို့ဒီ ပရိဒဏ္ဍိစိတ်ဘဝင်စိတ်သုတိစိတ်ဆိုတဲ့ဒီဝိညာဉ်တွေလည်းဝိပဿဝိညာဉ်တွေဖြစ်တဲ့အတွက်သူတို့လည်းအကုန်လုံးအကျိုးအကျုံးဝင်တယ်အဲ့တော့သင်္ခါရမျက်စိယဝိညာဉ်ရဒီဝိပဿဝိညာဉ်တွေကိုယူရတဲ့အပိုင်းမှာအကုန်လုံးပေါ်ဦးဇင်းတို့ဒီဘဝကကပရိဒဏ္ဍိကစပြီးတော့အကျုံးဝင်ဖြစ်ပရိဒဏ္ဍိကစပြီးအကျုံးဝင်တာဖြစ်တဲ့အတွက်ကြောင့် ဒီပရိဒဏ်တွေဝိညာဉ်ဒီအတိတ်ကကံကြောင်းအောင်ဖြစ်တယ်လို့ဘယ်လိုနားလည်ရလဲဒါကြောင့်မလို့ကျွန်တော်ပြီးခဲ့တဲ့အပတ်ကလည်းပြောခဲ့သလိုပေါ့ပရိသသမုပ္ပါဒေသနာတော်ကိုတကယ်နားလည်ခြင်းနဲ့ဆိုရင်ဥဇဗရမဗရမတ္ထတသားတွေကိုဒါပရမတ္ထတရားတွေကိုဒါကွယ်ကွယ်ပြပြသိထားမှာဖြစ်တယ်ဒုတိယတစ်ချက်အနေနဲ့ဘုလို့အတိတ်ပစ္စုပ္ပန်အနာဂတ်ဆိုတဲ့ဘဝသုံးခုကိုလည်းမိမိတို့ကဖွင့်ဆက်ပြီးနားလည်ရမယ်လို့ဒါလေးကိုတစ်ချက်ပြောခဲ့ကြထား အဲ့တော့ဆိုကြပါစို့ဒီသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံပြီးတဲ့အခါကျတော့ဒါအတိတ်ကပဋိသန္ဓေဒီဘဝမှာပဋိသန္ဓေဝိညာဉ်ကစပြီးဘဝင်ဝိညာဉ်ဒီပဋိသန္ဓေဝိညာဉ်ဘဝင်ဝိညာဉ်တွေဒီအတိတ်ကသင်္ခါရကြောင့်ဖြစ်ခဲ့တယ်လို့ဒီလိုနားလည်ရမှာဖြစ်တယ်အဲ့ဒီသင်္ခါရဒီအတိတ်ဆိုတဲ့အပိုင်းမှာအတိတ်အနည်းဆုံးဘဝကလည်းဖြစ်နိုင်တယ်လို့ဟိုဘဝများစွာတန်ခါအင်မတန်ဝေးကွာတဲ့ဘဝတွေကသင်္ခါရသင်္ခါရလည်းဖြစ်နိုင်တယ်ပေါ့အဲ့ဒီသင်္ခါရကြောင့်ကေကောဝိညာဉ်ဖြစ်ပြီးဒီဘဝမှာဦးဇင်းတို့ရသည်မြပဋိသန္ဓေကနေစပြီးပဋိသန္ဓေစိတ် ဒါအတိတ်ကကံမြောက်နောက်တစ်ခါပြိတ္တန်နေစိတ်ပြီးတော့ဘဝင်စိတ်ဦးဇင်းတို့ဘဝတစ်ချောင်းလုံးမှာဒါဖြစ်နေတဲ့စိတ်ဒါလည်းအတိတ်ကပြုစုပြုထောင်ခဲ့တဲ့သင်္ခါရကြောင့်အော်နောက်တစ်ခါဦးဇင်းတို့ဒီဘဝမှာပြုပြောတဲ့မြင်သိစိတ်ကြားသိစိတ်အနန္တိတဲ့စိတ်ရတာသိတဲ့စိတ်တွေ့ထိသိတဲ့စိတ်ဒီစိတ်တွေအားလုံးကဝိဘဝဉာဏ်ကြီးဖြစ်အဲဝိဘဝဉာဏ်ကြီး ဒီလည်းပဲဒါအတိတ်ကသင်္ခါရကြောင့်ဖြစ်တာအတိတ်ကသင်္ခါရကြောင့်ဖြစ်တဲ့အတွက်ကြောင့်ဒါလည်းပဲဒါအတိတ်ဘဝနဲ့ဆက်ဆက်နေတယ်လို့ပြောလို့နားလည်တာဖြစ်တယ်ကဲကောင်းပြီဒါကသင်္ခါရပစ္စယဝိညာဏကဲဝိညာဏပစ္စယနာမရူပဦးဇင်းတို့တစင်သွားမယ်ဆိုတော့အဲ့မှာဦးဇင်းတို့စပြီးတော့ဟိုပို့ပို့ပြီးတော့လေးလေးနက်နက်ခေတာရှိတာဘလို့ပို့ပြီးတော့လေးလေးနက်နက်ရှိတာပြီးလေဆိုတော့အဲ့မှာဦးဇင်းတို့ဝိညာဏပစ္စယနာမရူပဟောဝိညာဏပစ္စယနာမရူပဆိုတော့ဦးဇင်းတို့ဒီဝိညာဉ်အရ ဆိုတဲ့အပိုင်းပေါ့ဝိညာဉ်စီရဆိုတဲ့အပိုင်းမှာဦးဇင်းတို့ခွဲခြားပြီးတော့ပြောဖို့လိုလာတယ်အဲ့ဒီပိုင်းမှာဦးဇင်းကဘာကိုနည်းနည်းစပြီးတော့ပြောချင်တော့လို့မေးတဲ့အခါကျတော့တို့တကကြီးတွေတကမာကြီးတွေဒီဝိညာဉ်ဆိုတဲ့အပိုင်းမှာပေါ့ဒီဝိညာဉ်ကနေနာယုတ်ကိုဖြစ်စေတဲ့အပိုင်းမှာဒီအကျိုးတရားမို့ဝိညာဉ်ကအကြောင်းတရားဖြစ်ရင်အဲ့ဝိညာဉ်ကြောင့်ဖြစ်တဲ့အကျိုးတရားအကျိုးတရားပိုင်းကိုအရင်ဆုံးမိမိတို့ကနားလည်ရမှာဖြစ်တယ် တော့အကျိုးတရားပိုင်းမှာဘာလဲလို့မေးတဲ့အခါကျတော့ခုနပြောတဲ့တထကတမံဝိညာဏပစ္စယနာမရူပံအဋ္ဌိနာမံအဋ္ဌိရူပံဆိုပြီးအဲ့မှာဝိညာဏပစ္စယနာမရူပံဘိုင်းမှာနာယုတ်ဘိုင်းမှာကျတော့နှစ်မျိုးရှိသွားတယ်နာငယ်ယုတ်လည်းနှစ်မျိုး အဲ့နာငယ်ရုပ်ပဲနှမျိုးမှာမှာထပ်ပြီးတော့ဦးဇင်းတို့တထကေတမံနာမံနန္တရားဆိုတာဘာတော့နန္တရားဆိုတာဘာလဲမေးတော့ဝေဒနာကံတော်တင်ညကံတော်သင်္ခါရကံတော်ဣဒံဥဒတိနာမံဟောဒီနေရာမှာတခါကြီးဒီကမိုင်းကြီးရက်ကြည့်တာအဲ့တော့နာယဥစဉ်တို့ရေပုံရဆိုလို့ရှိရင်နန္တရားဆိုရင်စိတ်စိတ္တိတ်လို့ဒီလိုမျိုးသွားမြင်တတ်တယ်ဒါပေမဲ့ဒီမှာကြည့်လိုက်လို့ရှိရင်ဥစဉ်တို့နာယကြတော့ ဒါစေတသိက်ခန္ဓာပေါ့နာခန္ဓာတွေကစေတသိက်ဖြစ်တဲ့ဝိနက်ခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာဆိုတော့စေတသိက်တရားတွေကိုယူတယ်လို့ဘယ်လိုနားလည်ရဒါကနံပြီးတဲ့အခါကျတော့ယုတ်ကတော့ဒုဒကကြီးတွေမှကြီးရှင်းတော့ပေါ့တတ္တကရမရူပံသတ္တရောမဟာဗုဒ္ဓသရုပ်နိစ္စမဟာဗုဒ္ဓနဲ့ဥပဒါယရူပံဣဒံဥစ္စတိရူပံဣတိဣဒိဉ္စနာနာဣဒိဉ္စရူပံဣဒံဥစ္စတိပညာနာပိစယနာမရူပံဆိုပြီးတော့ဒါဝိညာဉ်ကြောင့် ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဆိုတဲ့အပိုင်းကိုဒါပါဠိတော်တည့်ရဲ့ဖွင့်ဆိုတာပေါ့အဲ့တော့ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဆိုတဲ့အပိုင်းမှာဦးဇင်းတို့ဒီနံဆိုတဲ့အပိုင်းမှာစတတိတရားတွေကိုယူရမယ်ရုပ်ဆိုတဲ့အပိုင်းမှာတော့ရုပ်တရားတွေကိုယူရမယ်လို့ဒီလိုမျိုးနားလည်ထားရမှာဖြစ်တယ်ပြီးတဲ့အခါကျဝိညာဉ်ဆိုတဲ့အကြောင်းအကြောင်းပိုင်းမှာတော့ဦးဇင်းတို့ကွဲသွားပြီဝိညာဉ်ဆိုတဲ့အကြောင်းပိုင်းမှာဟုတ်ရှိရှိကခုနဦးဇင်းတို့ဒီဝိညာဉ်ဒီအကျိုးတရားနေရာမှာနေခဲ့တုန်းကတော့သူက ဝိဘက်ဝိညာဉ်တွေကိုယူရအခုဒီဝိညာဉ်ကပြန်ပြီးတော့အကြောင်းနေရာမှာသူကတီးပြီးအကြောင်းနေရာမှာတီးပြီးဆိုတဲ့အခါကျတော့သူကဘာဖြစ်တော့ဒီဝိဘက်ဝိညာဉ်တွေယူလို့မရတော့ဝိညာဏပစ္စယနာမရူပနေရာသူကဘာဖြစ်လာလဲဆိုတဲ့အခါကျတော့ဦးဇင်းတို့ဒီအဘိဓမ္မာပေါ့အထာဂရမှာ ဗိဓမာအထာကရာဒုတိယအုပ်မှာလည်းဦးဇင်းတို့ဒါဖွင့်ဆိုလို့ဝိတ္တုတိမက်မှာလည်းဖွင့်ဆိုထားတယ်။သူကဘာပြောတာလဲဆိုတော့ဝိညာဉ်ဆိုတဲ့အပိုင်းမှာကနဝိပဿဝိညာဉ်နေမယူရတော့ဘူး။ဘာပြောလဲဆိုတော့ယင်ဉ္နာမဝိပဿဟိတုဝိညာဏံတံဝိပါကဝိပါကဗိရတောဒွိတာမတံဆိုပြီးတော့လေးရေးထား။အဲ့ဒါဘာပြောတာလဲဆိုတော့ဒီနာမရူပတနာယုတ်ဤဟိတုအကြောင်းဖြစ်တဲ့ဝိညာဏဝိညာဉ်ကိုယူတဲ့အပိုင်းမှာတန်ထိုဝိညာဏံဒီထိုဝိညာဉ်ဒီဝိပါကဝိပါကဗေဒတော် တော့ဝိဘတ်ဝိညာဉ်ရဲ့ဝိဘတ်မဟုတ်တော့ဝိညာဉ်ရဲ့ဆိုပြီးဒီနှစ်မျိုးတွေ့တာပေါ့ဝိပါကဝိပါကအပိဓာတော်တွေ့တာမတန်ဝိဘတ်ဝိညာဉ်ဝိဘတ်မဟုတ်တဲ့ဝိညာဉ်ဆိုပြီးတော့ဝိညာဉ်နှစ်မျိုးကိုဖွဲ့ပြီးတော့နားလည်ရမယ်အဲ့တော့ဦးဇင်းတို့ဝိညာဉ်ဆိုတာဒီနေရာမှာစိတ်ကူလို့ဦးဇင်းတို့ယူလိုက်လို့ရှိရင်အဲ့ဒီစိတ်ကဝိဘတ်စိတ်ကိုလည်းယူလို့ရတယ်လို့ဝိဘတ်မဟုတ်သောစိတ်တွေကိုလည်းယူရမှာအဲ့တော့ဝိဘတ်စိတ်ဆိုတာကဘယ်လိုစိတ်မျိုးလဲဆိုတော့ဒီဝဋ္ထိတစ်ခုကိုကင်ပြီးတော့ကြည့်လိုက်လို့ရှိရင်တော့နားလည် ဥမာဆိုကြပါစို့ဦးဇင်းတို့ခုဒီတရားနာနေရဆိုကြစို့တရားနာနေတဲ့အခါမှာဒါသောတာဝိညာဉ်သောတာဓာရဝတိစိတ်ကြီးဖြစ်တာပေါ့အဲဘလို့အနေနဲ့ဖြစ်တယ်ဆိုတော့ပြင်သောတာဝဇံသောတာဝိညာဉ်တံပရိသန်တိုင်ရဏဟုတ်တော်ဇောခဏကြီးတရားယုံကြီးအနေနဲ့ဒီလိုဖြစ်တယ်ဆိုကြစို့ဖြစ်ရင်အဲ့ဒီဝိညာဉ်ဆိုတဲ့ဒီသောတာဓာရဝတိမှာတခါကြီးဒီကမိုက်ကြီးဖြတ်ကြည့်တယ်ပြင်သောတာဝဇံပြင်သောတာဝဇံဒီဝိဘဝိညာဉ်မဟုတ်ဘူးသူကကရိယာစိတ် ပြီးတဲ့အခါကျတော့ဦးဇင်းတို့မြင်ကြာတိစိတ်ပေါ့သောတာဝိညာဉ်ဓာတိဝိပဿစိတ်တစ်ခုရတယ်ဒီဝတိတစ်ခုထဲမှာပြီးတဲ့အခါကျတော့မှဒီသောတာဝိညာဉ်ပြီးသောတာဝိညာဉ်ပြီးပြဿနာတော်ဇံသောတာဝိညာဉ်တံပရိစ္ဆာလက်ခံတဲ့စိတ်ဒါလည်းဝိပဿဝိညာဉ်တံပရိစ္ဆာတဏိရဏစူးစမ်းတဲ့စိတ်ဒါလည်းပဲဝိပဿဝိညာဉ်တံပရိစ္ဆာတဏိတဏိရဏဟုတ်တော့ဟုတ်တော့လည်းကြောက်သူကဘာဖြစ်သွားတော့သူဒီအာဝိပဿစိတ်မဟုတ်ပြန်သူကကရိယာစိတ် ပြီးတော့တိတ်ကကြမှာဇောဇောတိနဲ့ပဲဝိပဿနာမဟုတ်ဘူးအဲဇောခုနှစ်ကြိမ်ဒီဒါဝိပဿနာမဟုတ်ဘူးဟောနောက်ပြီးတဲ့အခါကျတော့မှတရားယုံတရားယုံနှစ်ကြိမ်ကတော့ဒါဦးဇင်းတို့ဝိပဿဝိညာဉ်ထဲမှာပါတယ်တရားယုံနှစ်ကြိမ်ကတော့အဲဒါလို့အဲ့တော့ဒါကဝိပဿနာဟုတ်ချင်းမဟုတ်ချင်းကိုဦးဇင်းတို့ခွဲခွဲပြတာပါအဲ့တော့ဝိပဿနာဝိညာဉ်တွေကိုမိမိတို့ကအရင်ဆုံးတော့နားလည်ထားရမယ်အဲ့တော့ဒီနေရာမှာအကြောင်းဝိညာဉ်ဝိညာဏပစ္စယနာမရူပအရာအကြောင်းဝိညာဉ်ဆိုတဲ့အပိုင်းမှာပြောချင်တာက နှစ်ပိုင်းကွဲသွားတယ်ဟုတ်အကျိုးဝိညာဉ်ဘိုင်းတော့ဝိပဿဝိညာဉ်တက်တက်ကိုယူရတယ်ခုအကြောင်းဝိညာဉ်ဘိုင်းကို ရောက်လာတဲ့အခါကျတော့ဝိပဿဝိညာဉ်ကိုလည်းယူရတယ်ဝိပဿမဟုတ်တော့ဝိညာဉ်ကိုလည်းယူရတယ်လို့ဒီလိုနားလည်ရအောင်အဲ့ကြမှာဦးဇင်းတို့ထပ်ပြီးတော့ဗာပြလဲဆိုတော့ဝိပဿဟုတ်တဲ့ဝိညာဉ်ဝိပဿမဟုတ်တဲ့ဝိညာဉ်ဆိုတဲ့အပိုင်းပေါ့နဲ့ဆက်ဆက်ပြီးတော့သူကဘာပန်းလာတော့ ဆိုတဲ့ခါကျတော့ဦးဇင်းတို့ကာမဝိညာဉ်သာသတာဝိညာဉ်ဆိုတဲ့ဒီဝိညာဉ်ကြီးဒါထပ်ပြီးတော့ကွဲလာတာပေါ့ဒါကတော့ဦးဇင်းတို့ဒီအထာဂရာကောတီကာကောသူကထပ်ပြီးတော့ဟိုဖွင့်ပြတာပေါ့အဲ့တော့မှဦးဇင်းတို့ဟိုဝိဘက်နေအဲ့အကြောင်းဖြစ်တဲ့ဝိညာဉ်နေရာမှာခုနကွဲသွားအကျိုးဖြစ်နေတော့ကသူကဘာမှမကွဲဘူးသင်္ခါရမြစ်ကြဝိညာဉ်မှာအထိတော့ဒီအကျိုးနေရာမှာသူရက်တည်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တဲ့အပိုင်းမှာဝိဘက်ဒီဝိညာဉ်နေပေါ့ အခုဝိညာဏပြည့်တဲ့နာမရူပဝိညာဉ်ကအကြောင်းဖြစ်သွားတယ်သူသူသူ့ကြောင့်ဒီဘက်မှာနာယုတ်ဖြစ်တယ်ဆိုတဲ့အပိုင်းလည်းကြာဘူးသူကကွဲသွားတယ်ဒါကြောင့်မလို့ဦးဇင်းတို့ဒီပရိစ္ဆေသမုပ္ပါပထမနည်းဒီအဘိဓမ္မာအခြေခံရှိမထားရင်နည်းနည်းလေးရှုရတာခက်တယ်နားလည်အောင်တော်တော်ပြောရတာပေါ့ဟိုအကျိုးတော်ကလည်းကြတော့ခါလေဝိပဿဝိညာဉ်တွေရဲ့သင်္ခါရပစ္စယဝိညာဉ်မှာဦးဇင်းတို့ရှိလို့ရှိရင်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ပေါ့သင်္ခါရကြောင့်ဝိညာဉ်ဖြစ်တဲ့ဘက်မှာဟိုဘက်က လူဘဝအတွက်ကွက်ပြီးပြောမယ်လို့အတိတ်ကကုသိုလ်သင်္ခါရတွေကြောင့်ဒီဘဝမှာပြည်တန်တွေဝิญဉ်ဖြစ်တဲ့ဒါရှုလို့ရနောက်တစ်ခါအတိတ်ကကုသိုလ်သင်္ခါရကြောင့်ဒီဘဝမှာဘဝင်ဝิญဉ်တွေဖြစ်နေတယ်ဒါလည်းရှုလို့ရနောက်ဒီကျန်တဲ့ပေါ့မြင်တိတိတ်ကြားတိတိတ်မြင်တိတိတ်ကြားတိတိတ်နံတိတိတ်ဆိုလို့ဒီလိုဝိဘက်ဝิญဉ်တွေဒီလည်းအတိတ်ကဒီသင်္ခါရကြောင့်ဆိုပြီးတော့အဲ့အကျိုးဝိဘက်တွေပဲရှုသွားတယ်သို့တော့အဲ့ဘိုင်းမှာတွေကသူကဗိဓမာဘုဒ္ဓရှိတဲ့သူကတမျိုး အဲ့မှာပို့ပြီးတော့သားတယ်ဒီဝိပဿနာဝိညာဉ်တွေကိုရှုတဲ့အပိုင်းမှာတကယ်ကြီးဒီသင်္ခါရပစ္စယဝိညာဉ်ကိုဦးဇင်းလည်းလေးပြန်ပြောမယ်တကယ်ရှုခွက်ပိုင်းလေးတကယ်ရှုတဲ့အခါမှာကျဦးဇင်းတို့ကဝိပဿနာဝိညာဉ်ကိုရှုတင်တယ်အတိတ်ကဒီသင်္ခါရကြောင့်ဝိညာဉ်ဖြစ်တဲ့အပိုင်းတကယ်ရှုတဲ့ယောဂီသူတော်ကောင်းကဒီဝတိဇင်ပေါ့ဝတိစိတ်ကိုလှုပ်ပြီးရှုလို့မရဘူးဥပမာဆိုကြမှာဆိုအတိတ်ကသင်္ခါရကြောင့်ဒီဘဝမှာမြင်သိစိတ်ဆိုတဲ့စကုဝိညာဉ်ဖြစ်တယ်ဆိုတဲ့အပိုင်းကိုရှုတဲ့အခါမှာဒီစကုတော်တော်ဝတိကိုလှုပ်ပြီးတော့ရှုလို့မရဘူး အဲ့တော့ဒီသကုဏ္ဍရဝတိတိုင်းပဲသူကရှုရတယ်အဘိဓမ္မာကိုကလည်းသူကဆိုကြပါစို့ဒီဝတိစဉ်တွေကိုနားလည်ထားတယ်နေရာပြတော့ဦးဇင်းတို့ဒီနံကမ္မထမိုင်းကိုကြွန့်ချင်ထားတဲ့သူတော်ကောင်းတယောက်မှာဒီဝတိစဉ်တွေကဒါကျွမ်းကျွမ်းကျင်ကျင်နဲ့သူကနားလည်နားလည်နေတဲ့သူတော်ကောင်းတယောက်ဒီတကယ်ရှုပြီဆိုရင်အတိတ်ကသင်္ခါရကြောင့်ဒီဘဝမှာဒီဝိဘက်ဝိညာဉ်ပေါ့အခုမြင်တိတဲ့ဆိုတဲ့ဒီမြင်တိစိတ်ဆိုတဲ့သကုဝိညာဉ်စိတ်ဖြစ်ပုံကိုရှုကြည့်သကုတရဝတိကိုလွတ်ပြီးရှုလို့မရတို့တို့ပဲကြားသိတဲ့စိတ်ကိုဝိဘက်ဝိညာဉ်ကိုရှုကြည့်ဒီသောတရဝတိကိုလွတ်ပြီးရှုလို့မရဘူးသူက များတဲ့အတွက်ကြောင့်ဒီကြောင့်လို့တိတ်ကသင်္ခါရကြောင့်ပြသနာဝဇန်တစ်ချက်ထားခဲ့သူကဝိဘက်မို့ပြီးတော့ဒီသောတာဝိညာဉ်ပြီးတော့တံပရိဒန်ကျန်တာတို့ရှုတဲ့အခါမှာဒီဝိဘက်မဟုတ်သောဝိညာဉ်တွေလည်းပဲရှုတဲ့အထဲမှာတော့တန်းပြီးတော့သွားဟိုဟိုယောဂီသူတော်ကောင်းဉာဏ်ထဲမှာထင်ရှားနေတာထင်ရှားနေသူထင်ရှားတာဒီဒီအတိတ်ကသင်္ခါရနဲ့ဒီဝိဘက်မဟုတ်တဲ့ဝိညာဉ်နဲ့တော့သူကကြောင်းကျိုးအနေနဲ့တော့သူကဟို မဆက်ဆက်ပေမဲ့သူကဝဋ္ထိရှင်ထဲမှာပါတယ်ဆိုတော့သူ့ကိုဒါလည်းထည့်ရှုပါလို့ရပြောချင်တာပါဒါမဲ့ခုဒီဝိညာဏပစ္စယနာမရူပံလည်းရောက်လဲရောက်ပေါ့အဲ့ဝိညာဉ်ပိုင်းလည်းရောက်ပေါ့ဟိုကနပရမသင်္ခါရပစ္စယဝိညာဉ်မှာမရှုကြရတဲ့အဲ့ဝိညာဉ်တွေပါအကုန်လုံးအကျုံးဝင်တာလေအဲ့ဒါကိုပြောချင်အဲ့တော့အတိတ်ကဒီဟိုသင်္ခါရကြောင့်ဝိညာဉ်ဖြစ်တော့ကပုံစံတစ်မျိုးကိုဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံကပုံစံတစ်မျိုးသူကပြန်ကွဲသွားတယ်ဒါလေးကိုလည်းအရင်ဆုံးခေါင်းထဲမှာရောက်တာပေါ့လို့ကဲကောင်းပြီ အဲ့တော့ဦးဇင်းတို့ဒီမြန်မာကုနာဒီအကြောင်းဖြစ်တဲ့ဝိညာဉ်ဒီဝိပက်ဝိညာဉ်တက်တက်တွေမဟုတ်ဘဲနဲ့ဝိပက်မဟုတ်သောဝိညာဉ်တွေလည်းပါတယ်လို့ဘယ်လိုနားလည်ထားရမှာဖြစ်အဲ့လိုနားလည်ပြီးတဲ့အခါကျတော့ဦးဇင်းတို့ဆက်ပြီးသွားမယ်ဆိုတော့ခုနကမ္မဝိညာဉ်နဲ့သတ္တရဝိညာဉ်ဆိုတာလေးကိုနည်းနည်းလေးဦးဇင်းတို့ဒီမှာထပ်ပြီးတော့ပြောမယ်ပြောလဲဆိုတဲ့အခါကျတော့ဦးဇင်းတို့ကုသိုလ်အကုသိုလ်ဆိုတဲ့ဝိညာဉ်တွေရှိတယ်အဲကုသိုလ်အကုသိုလ်ဆိုတဲ့ဒီဝိညာဉ်တရားတွေဒီဘဝတစ်ကိုသူက ဟိုပြုလုပ်ပေးနိုင်တဲ့အတွက်ကြောင့်သူ့ကိုအဘိသင်္ခါရလို့ပဲခေါ်တယ်လို့သူ့ကိုကာမဝိညာဉ်လို့ခေါ်တယ်သူကအဘိသင်္ခါရဝိညာဉ်တနည်းအားဖြင့်ကာမဝိညာဉ်လို့ခေါ်တယ်ဆိုပြီးဒါဦးဇင်းတို့ထာဂရနဲ့တီကာမြတ်ကဖွင့်ပြတာအဲ့တော့ဒီနေရာမှာကုသိုလ်အကုသိုလ်တို့ဒီဝိဘက်ဝိညာဉ်မဟုတ်ဘူးဒါပေမဲ့သူကဘာဝိညာဉ်ဖြစ်သွားတော့ဆိုတော့နားလည်လျော်အောင်ပြောရင်ဘိသင်္ခါရဝိညာဉ်ဆိုတာကိုနားလည်လျော်အောင်ပြောရင်ခုနကာမဝိညာဉ်ဖြစ်သွားတယ်အဲ့တော့ကုသိုလ်သင်္ခါကုသိုလ်အကုသိုလ်တို့တဲ့ဒီသင်္ခါရတရားတွေကဒီနေရာမှာ ကာမဝိညာဉ်ဘာဝိညာဉ်နဲ့တော့ကာမဝိညာဉ်ဖြစ်ပါတယ်ဗျာအဲ့တော့ဒကာကြီးတွေဒကာမကြီးတွေခုနဟိုအသေးချာပြန်ပြီးနားလည်တော့လို့ဦးဇင်းတို့အခုဒီဘဝဒီပစ္စုပန်မှာဦးဇင်းတို့ထူထောင်နေတယ်အခုဒကာကြီးတွေဒကာမကြီးတွေဦးဇင်းတို့တရားဟောနေတယ်တရားနာနေတယ်ကုသိုလ်တွေဖြစ်ဒါတွေကဘာဖြစ်တော်မလို့သင်္ခါရဝိညာဏပစ္စယနာမရူပအရာကြည့်မယ်ဆိုဒါတွေကကာမဝိညာဉ်အရာမှာသူကတည်နေနောက်တစ်ချိန်အနာဂတ်မှာသူကဒုတိယတစ်ခုကိုဟိုဖြစ်စေနိုင်တဲ့စွန့်ရင်တတ္တိတွေသူတို့မှာရှိတယ် အတိတ်ဘဝထိုထိုကဦးဇင်းတို့ပြုစုပြောထောင်ခဲ့တယ်ခုနကောင်းကံမကောင်းကံဆိုတဲ့ကုသိုလ်သင်္ခါရတွေရှိအဲ့ကုသိုလ်သင်္ခါရကုသိုလ်သင်္ခါရကသူကဒီအကြောင်းနေရာမှာတည်တဲ့ခါမှာခုနဝိညာဉ်ပဲကာမဝိညာဉ်ပဲအဲ့ကာမဝိညာဉ်ကြောင့်ဦးဇင်းတို့ဒီပစ္စုပန်မှာကိုအကျိုးတရားတွေရတယ်ဘလို့ဒီပစ္စုပန်မှာပြုစုသမျှကောင်းမှုမကောင်းမှု ကုသိုလ်အကုသိုလ်အမှုတွေဒီအဲ့ဒါကာမဝိညာဉ်အရာကိုတည်တယ်ဒါလို့နားလည်ရ အဲ့တော့ပစ္စုပန်နဲ့ခုနအတိတ်နဲ့ကိုဆက်ကြတဲ့အခါပစ္စုပန်ဘဝကိုဦးဇင်းတို့ကအကျိုးအနေနဲ့ပစ္စုပန်ဉာဏ်ရုပ်ကိုအကျိုးထားပြီးရှုမယ်ဆိုရင်တော့ဒီကကာမဝိညာဉ်အရာဦးဇင်းတို့ကအတိတ်ကခုနအကုသိုလ်အကုသိုလ်တွေကအကြောင်းဖြစ်အတိတ်က ကုသိုလ်အကုသိုလ်ဆိုတဲ့ဒီကာမဝိညာဉ်ကြောင့်ဒီပစ္စုပန်မှာဥမာဉာဏ်ရုပ်အနေနဲ့လာဖြစ်ဒါပေမဲ့ဒီပစ္စုပန်မှာပြုစုပြောထောင်မြန်တဲ့ဒီကောင်းမှုမကောင်းမှုဆိုတဲ့ဒီ ကမ္မဝိညာဉ်ဒီနောက်အနာဂတ်ကိုလည်းသူကအကျိုးတရားကိုဖြစ်ပေါ်စေနိုင်တယ်လို့ဒီလိုနားလည်ရမှာဖြစ်။လာဝဇိနတရားမှာဒီသုံးအောင်ကမ္မဝိညာဉ်နဲ့သတ္တရဝိညာဉ်လေးကိုနည်းနည်းပြောပြီးခါမှာသာရကတစ်ခုထုတ်ကြတယ်။အဲတော့စကားလေးပြတ်သွားမှာဆိုလို့သတ္တရဝိညာဉ်ကိုဆက်တော့အဲ့တော့ဒါကမ္မဝိညာဉ်ကမ္မဝိညာဉ်ဆိုတာဘာကိုပြောလဲဆိုတော့ဒါနားလည်လွယ်အောင်ပြန်ပြောရင်ဝိဘက်ဝိညာဉ်မဟုတ်ဘူး။ကမ္မဝိညာဉ်ဒီနံပါတ်1ဝိဘက်ဝိညာဉ်မဟုတ်ဘူး။ နံပါတ်1နားလည်ရမှာကောင်းမှုမကောင်းမှုဆိုတဲ့ဒီကုသိုလ်အကုသိုလ်တရားတွေဒီကမ္မဝိညာဉ်လို့ဘယ်လိုနားလည်ရမှာဖြစ်ဒါတစ်ချက်ကမ္မဝိညာဉ်ပါပြီးတဲ့အခါကျတော့သံတတာဝိညာဉ်သဏ္ဍဝိညာဉ်ကြတဲ့အခါကျတော့သူကဒီပရိသန်တွေမှာစပြီးဒီပြစ္ဆုတ်ပံဘဝတစ်ခုကိုပဲကြည်လိုက်ပရိသန်တွေစပြီးဦးဇင်းတို့လူဘဝပရိသန်တွေရောက်ပြီးဆိုရင်အဲ့လူဘဝမှာဦးဇင်းတို့ခုနပရိသန်တွေကိုဥမာဆိုကြပါစို့လူလူတကကြီးတကမကြီးရေပုံရပေါ့အတိဟိတ် ဒါပရိဒဏ်လေးနဲ့နေခဲ့တယ်ဆိုရင်နောက်ပိတိသောမနတ္တာလေးလည်းပါမယ်ဆိုရင်ပေါ့ဘာဖြစ်မလို့ဆိုတော့ခုနပြောတဲ့စိတ်စိတ်တွေ34လုံးလောက်ရှိဉာဏ်လည်းရှင်နေအပိတိလည်းရှင်နေဆိုရင်34လုံးဒါဦးဇင်းတို့ရဲ့အမေ1ထဲမှာပရိဒဏ်စနေတဲ့အချက်ဒါပရိဒဏ်စိတ်ပေါ့ပြောချက်အဲ့မှာစိတ်စိတ်တွေပေါင်း34လုံးရှိတယ်စိတ်ကစိတ်ကတစ်ပါးနောက်တစ်ခါစိတ်တွေ33လုံးအဲ့ဒီအခိုက်မှာ ပရိဒဏီဝิญဉ်ဆိုတာရှိအဲ့ပရိဒဏီဝิญဉ်ကြတော့သူကဒီနာငါကုဏဟိုဒီစောင်းဆုံးအစဉ်ပရိသသမုပ္ပါကိုပြောခဲ့တဲ့အခါမှာဝိညာဏပစ္စယနာမရူပံယနာမသည်ဝိညာဏခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာဆိုတဲ့စိတ္တိတွေကိုယူရတယ်လို့ပြောခဲ့အဲ့လိုစိတ္တိတွေကိုယူရတဲ့အတွက်ဒီနာခန္ဓာ၃ပါးဖြစ်တဲ့ဝေဒနာတင်ညာသင်္ခါရဆိုတဲ့ဒီနာခန္ဓာ၃ပါးအဲ့နာခန္ဓာ၃ပါးနဲ့အတူတကွဖြစ်တာကကုဏပရိဒဏီဆိုတဲ့ဝิญဉ်စိတ် အဲ့တော့ဒီပရိသတ်နဲ့ဝิญဉ်စိတ်ဒီသူကဒီသင်ဒီနံခန္ဓာသုံးပါးဖြစ်တဲ့ဝဏ္ဏခန္ဓာတင်ညက်ခန္ဓာသင်္ကာရခန္ဓာအမိရတဲ့ပရိသတ်တွေအခိုက်မှာရှိတဲ့စိတ်စေတသိက်33လုံးနဲ့အတူတကွာဖြစ်ဒါကိုသဟဇာတအတူတကွာဖြစ်ဒါပေမဲ့အဲ့သံသနာအတူတကွာဖြစ်ပေမဲ့အဲ့ဒီပရိသတ်တွေစိတ်ဒီသူကဝิญညာဏပစ္စယနာမရူပအယဒီပရိသတ်တွေစိတ်ကဒီနံခန္ဓာသုံးပါးခုနဝိနက်ခန္ဓာဟိုစေစေတသိက်တွေဖြစ်တဲ့နံခန္ဓာသုံးပါးဝိနက်ခန္ဓာတင်ညက်ခန္ဓာသင်္ကာရခန္ဓာကိုသူကဘာလို့တော့ကျေစုပြု ဒါဟာကိုတဟဇာတာတတိနဲ့ကြည်သူပြုတယ်။အော်သူကြတော့သူကဘာဖြစ်သွားတော့သူကဝိဘက်ဝိညာဉ်။စောစောကကနဦးစင်းပြောခဲ့တာကဝိဘက်မဟုတ်တော့ကာမဝိညာဉ်ကကြည်သူပြုတာ။အခုကကြဝိဘက်ဝိညာဉ်ကတဟဇာတာအနေနဲ့သူကပြန်ကြည်သူပြု။အဲဒါလိုပြောချင်တာပေါ့။ကဲထားဒါကဟိုပြီးကမှတော့ဦးစင်းနည်းနည်းလေးဖြတ်ပြီးတော့ပုံစံလေးတစ်ခုနဲ့ထုတ်ပြောမယ်။အဲတော့ဒါကတဟဇာတာဝိညာဉ်ရဲ့ကြည်သူပြုဖို့ထို့တူပဲဒီပရိသတ်လေးစိတ်ကလေးကဘာဖြစ်တော့အဲပရိသတ်လေးခိုင်မှာဦးစင်းက ဦးဇင်းတို့ဒီပရိသန်တွေစိတ်နဲ့စိတ်စေတသိက်33လုံးနေဖြစ်လာလားဆိုတော့မဟုတ်ဘူးပရိသန်တွေအခိုက်စပြီးတော့ဗျိုင်းလုံးဖြစ်လာတာကခုနပရိသန်တွေကခုနဝိညာဉ်တစ်ခုပဲစိတ်စေတသိက်စေတသိက်က33လုံးပါဆိုတော့ဆိုကြပါစို့34တာညာဟောပီတီဟောရှင်းမယ်ဆိုနောက်တစ်ခါသူတို့နဲ့ဗျိုင်းလုံးဖြစ်လာတာဘာရှိသေးလို့တော့ရုပ်တရားတွေရှိသေးတယ်ဦးဇင်းတို့ရုပ်တရားကလူသားတွေအတွက်ကွက်ပြီးတော့ပြောကြမယ်ဆိုလို့ရှိရင်ဦးဇင်းတို့ရုပ်ပေါင်း30လောက်ဟိုအရေအတွက်ကိုပြောတာမဟုတ်အမျိုးအစား30ဖြစ်အရေအတွက်နေနေတော့ဒါဦးဇင်းတို့ဒါအများကြီးဖြစ်မှာ တော့ယုံမျိုးစား30ကာယတတကကလဘာဝတကကလဟရိယတတကကလဆိုပြီးဒီလိုယုံပေါင်းယုံမျိုးစား30လည်းပဲဒါပြိတ္တန်နေခိုင်းမှာဗျိုင်းလူဖြစ်အဲ့ပြိတ္တန်နေခိုင်းမှာဗျိုင်းလူဖြစ်တဲ့ဒီယုံမျိုးစား30ပေါ့နော်အဲ့ယုံမျိုးစား30ယုတ်ကလ3စီးပေါ့ယုံမျိုးစား30ကိုလည်းပဲဒီအတူဗျိုင်းလူဖြစ်တဲ့ဒီပဋိတန်ဒီဝိညာဉ်တို့ခေါ်တဲ့ပဋိတန်ဒီစိတ်ကလေးကသူကကျေသူပြုပြန်သူကိုလည်းဒါသာဇာတာ တတ္တိနဲ့ကျေးဇူးပြုတယ်လို့ဘယ်လိုနားလဲရအဲ့တော့ဗျာညုဖြစ်တယ်သာဇာတာဝိညာဉ်အနေနဲ့သူကကျေးဇူးပြုတယ်ဒါလိုနားလဲရပေါ့ကောင်းပြီဒါကဒါသာဇာတာဝိညာဉ်ရဲ့သဘောအဲ့တော့သာသနာဝိညာဉ်တွေဒီတော့သူကဘောတစ်ချောက်ကနပြဋိတန်တွေကနေစပြီးတော့တောက်လျှောက်ဒီဒီစိတ်စိတ်တိတ်တွေကိုဖြစ်ပေါ်စေတတ်တဲ့ဒါစိတ်တက်ခဏတိုင်းစိတ်တက်ခဏတိုင်းမှာရှိတဲ့ဝိညာဉ်တွေဒီဒါကျေတုပြုသူကဝိညာဏအရာမှာဝိညာဏပစ္စယနာမတို့ဝိညာဉ်အရာမှာတည်တယ် ဝိညာဉ်ယာမှာတည်ပြီးတော့သူကသူနဲ့ဖြစ်ပေါ်ဖြစ်မဲ့စိတ်တွေစေတသိက်တွေကိုသူနဲ့ဖြစ်ပေါ်ဖြစ်မဲ့စေတသိက်တွေနဲ့စေတသာရုပ်တွေကိုတာဇာတာတတိနဲ့သူကကြည့်သူပြုအာတာဇာတာဝိညာဉ်အနေနဲ့သူကကြည့်သူပြုသို့တော့ချွင်းချက်အနေနဲ့တော့ဦးဇင်းတို့ဒီဟိုဒေဝိသဝိညာဉ်30ပေါ့သူတို့ကတော့ဒါသူကဟိုရုပ်ကိုမဖြစ်စေသည်မဖြစ်စေနိုင်ရုပ်ကိုမဖြစ်စေနိုင်သူတို့ကဘာဖြစ်မလို့အဲသူတို့ကကြတော့ဒီရုပ်ကိုမဖြစ်စေနိုင်တဲ့အတွက်ကြောင့်သူကကျေးဇူးပြုတဲ့အခါမှာတတ္တရ တတိနဲ့ကျေးဇူးပြုတဲ့အခါမှာတော့သူကဟိုစစ်တက်တွေကိုပဲကျေးဇူးပြုတယ်လို့အဲ့လိုနားလည်ရမှာပေါ့ကဲထားအဲ့တော့အဲ့ဒါကဦးဇင်းတို့ဒီဟိုသာသတာဝိညာဉ်တွေရဲ့အပိုင်းပေါ့နောက်တစ်ခါအဲ့မှာဒါသာသတာဝိညာဉ်ပြီးတဲ့အခါကျတော့ဦးဇင်းတို့ပြိသာသတာဝိညာဉ်ဆိုတာတော့ရှိသေးတယ်အဲဒါလေးကတော့ဦးဇင်းတို့တကယ်ရှုခွက်ပိုင်းမှာတော့ဟိုထည့်ရှုလို့လည်းရတယ်မရှုခြင်းနဲ့ဒါတော့ကိစ္စမရှိအဲ့ဒါပါလဲဆိုတော့ပြိသာသတာဝိညာဉ်ဆိုတာဝိညာဉ်ကနောက်မှဖြစ်တယ်ဒါပေမဲ့သူကလည်းကျေးဇူးပြုတယ် ကျေးဇူးပြုတယ်ဆိုတာဘယ်လိုကျေးဇူးပြုလဲသူကကြတော့သူကယုတ်တရားကိုကျေးဇူးပြုဘယ်လိုကျေးဇူးပြုလဲဆိုတော့သူတက်မှာဆိုဦးဇင်းတို့ယုတ်တတန်ကရှည်ယုတ်တတန်ကရှည်တဲ့အခါကျတော့ဥမာဒီဦးဇင်းတို့ပရိသန်နေစိတ်ကိုပဲစပြောကြဆိုပရိသန်နေစိတ်နဲ့ဂျန်လူဖြစ်လာတယ်ဂျန်လူဖြစ်လာတဲ့အခါမှာခုနကဒီကမ္မသယုတ်30ရှိဒီယုတ်30ကပရိသန်နေစိတ်ကတော့ဖြစ်ပြီးတာနဲ့ဥပ္ပတ္တိပင်ကိုသူပြက်သွားဒါပေမဲ့သူတို့ကမှစတဲ့ခဏ16ချက်လောက်ဆက်ပြီးတော့အသက်ရှင်နေအဲရှင်းနေတဲ့ဒီယုတ်တရားကိုဘာဖြစ်တော့နောက်မှ ထပ်ထပ်ပြီးဖြစ်တော့ပြိဿန်နေပြီးတော့ဦးဇင်းတို့ဘဝင်စိတ်တွေဖြစ်မှာပေါ့ပြီးတော့ဦးဇင်းတို့ဘဝနေကံတွေကအစောဒီလိုစိတ်တွေဖြစ်နေတာအဲ့စိတ်တွေကဒီခါလဲသူ့ခိုင်သူ့ခိုင်မှာဒီယုတ်တရားကိုသူကလည်းကျေးဇူးပြုယုတ်တရားကိုကျေးဇူးပြုတယ်ဆိုတဲ့အပိုင်းမှာတော့သူကနောက်ကနေဖြစ်ပြီးတော့ကျေးဇူးပြုတာဒါကြောင့်မလို့သူ့ကိုပစ္ဆာသာတာဒါဝိညာဉ်လို့သူ့ကိုဒီလိုခေါ်တယ်ပေါ့အဲ့တော့အဲ့လိုဦးဇင်းတို့ကနားလဲရနားလဲပြီးတော့တကယ်ရှိပြီသူတော်ကောင်းတယောက်ကဒီပရိသတ်သမုပ္ပါကဒီပရမဏီကိုခုလိုနားလဲပြီး ဥမာဆိုကြပါစို့ခုသင်္ခါရပစ္စယဝိညာဉ်ဘိုင်းနဲ့ဝိညာဏပစ္စယနာမရူပဘိုင်းဒီနည်းနည်းလေးသူကဟိုယောဂီမှာစိတ်ကြည်လက်ရှိနဲ့တတိချာချာဦးဇင်းတို့ဟိုယောဂီကလည်းလေ့လာရမယ်ဆရာသမားကလည်းဒီဘိုင်းမှာတခြားပြောပြပြောပြရင်တော့ဒါကိုနားလည်မယ်နားလည်ပြီဆိုရင်တကယ်ရှုတဲ့အပိုင်းမှာကြတော့လည်းပဲဒါယောဂီကတကယ်ကိုတည်တည်ချာချာရှုရတယ်တချို့ကစာကိုပြောပြလိုက်တဲ့အခါမှာစာအတိုင်းပဲတွားပြီးတော့ဟိုကြည်နေတတ် စာတိုင်းကြီးနေတတ်ပြန်ရင်လေခုဆိုကြပါစို့ဦးဇင်းတို့ကပြောခဲ့တယ်ဝိညာဏပစ္စယနာမရူပပိုင်းဝိညာဏပစ္စယနာမရူပပိုင်းကိုဟိုတကယ်ရှုွက်ထဲမှာတကယ်ရှုဖို့ကြတဲ့အခါကြပြန်တော့ခုနဝဋ္ဌိစိတ်တွေကိုဟိုဝဋ္ဌိစိတ်ရှင်တွေကိုလည်းတောက်လျှောက်နားလည်နေရမှာဖြစ်တယ်လို့အဲ့နားလည်တဲ့အတိုင်းခုနကြောင်းကျိုးကိုခုနအဲဝိဘဝိညာဉ်ကကျေတူပြုပုံ တာသာတဝိညာဉ်ကကျေတုပြုပုံကာမဝိညာဉ်ကကျေတုပြုပုံဆိုတာတွေကိုရှုတဲ့အပိုင်းကျတော့ကာမဝိညာဉ်ကိုကျေတုပြုပုံဒီဦးဇင်းတို့ဒါအတိတ်အနေနဲ့သွားပြီးတော့တက်ရောက်အတိတ်ကကာမဝိညာဉ်ကြောင့်ဒီမှာပြစ္ဆုတ်ပံနာယုတ်ဖြစ်ပုံကိုရှုရတယ်။နောက်သာသနာဝိညာဉ်ပိုင်းကျတော့သူကဒါကြောင့်ဒီခုပြစ္ဆုတ်ပံဒီဖြစ်နေတဲ့ဒီဝဋ္ထိစဉ်တိုင်းမှာလိုက်ပြီးတော့ထောက်ဆော့ရှုရတယ်။အဲ့လိုနှစ်ချက်ခွဲပြီးရှုရတဲ့အပိုင်းဒီတကယ်ယောဂီတယောက်မှာတော့မလွယ်ကူဘူး ဦးဇင်းတို့ခုရေပုံရနာရင်တော့ဒကာကြီးတွေဒကာမကြီးပြုံးနေတော့နားလည်တယ်လို့ထင်တယ်ဒါပေမဲ့တကယ်ရှုတဲ့အပိုင်းမှာဒကာကြီးကျတော့ဟိုရှုရင်းတဲ့ကိုဒကာလေးမျက်စိလေကတ်ပေါ့နော်တချို့တချို့ယောဂီတွေကအဲ့ဒီရှုခွေရှုပြီးဆိုရင်ဒကာလေးတရက်လောက်နည်းလောက်ရှုပြီးရင်ခေါင်းကုပ်ပြီးလာတယ်ခေါင်းကုပ်ပြီးလာတယ်ဆိုတဲ့ကထင်တော့ထင်တယ်ဘာဖြစ်လာလဲဆိုရှုရင်းတဲ့ကမ္မဝိညာဉ်မှမသိသာသတာဝိညာဉ်မှမသိသူကအဲ့တော့ဘာလို့တော့ဆိုတော့ဦးဇင်းတို့ဒီကျေးဇူးတော်ရှင်ကောင်းဆရာတော်ကတော့သူကဒီရှုခွက်ကိုဒိုင်းလို့မရှုခိုင်းဘူး ကမ္မဝိညာဉ်လေးကြီးပဲတောက်လျှောက်ရှုအဲပြီးတော့မှသသရဝိညာဉ်လေးကြီးတဲ့တောက်လျှောက်ရှုဆိုပြီးဒီနည်းလေးကိုတော့သင်ပေးထားတာရှိတယ်သူကကြောင့်မလို့ဒါကတော့သူကဟိုနည်းနည်းလေးပို့ပြီးတော့ရှင်းတာပေါ့နော်အဲ့တော့ဦးဇင်းတို့ပြိဿသမုပ္ပတ်လို့ပြောတဲ့အခါမှာခုနပြောသလိုပေါ့တကယ်အပြောနဲ့ပြိဿသမုပ္ပတ်ဒီလွယ်သလောက်တကယ်လက်တွေ့ရှုတဲ့အပိုင်းမှာဒီဂိုင်းကြီးဒီကမကြီးတကယ်လွယ်ပါမလားမလွယ်ပါဘူးဖေမလွယ်ဘူးအခုဒီဂိုင်းကြီးဒီကမကြီးနားထောင်နေတာကိုပဲဒီကလေးမှာနေနေတော့မှာပဲဟုတ်တယ်မလား ကျွန်တော်ပြောလိုက်တယ်ကမ္မဝิญဉ်ပြောလိုက်သံသနာဝิญဉ်ပြောလိုက်ဝိဘက်ဝิญဉ်တို့လည်းပြောတယ်ဝိဘက်မဟုတ်တဲ့ဝิญဉ်တို့လည်းပြောတယ်ဒါကြားလာတယ်မယ်ဒီလောက်ရှုပ်နေမှာနော်တကယ်ရှုတဲ့အပိုင်းမှာတော့တကယ်တည်းပြောမနေနဲ့။ကျွန်တော်တို့ပြိဿသမုပ္ပါရှုခွက်ကိုအေးစေးစေးဇင်ပြေနေပြေရှုကြည့်လို့ရှိရင်ဦးဇင်းတို့ဘာလုပ်လဲဆိုတဲ့အခါကျတော့လားနဲ့ချီပြီးတော့ဒါရုပ်တဏ္ဍာရီကိုတော်တော်ထက်ထက်မြင့်မြင့်နဲ့သိထားတဲ့သူတော်ကောင်းတယောက်ကိုဦးဇင်းတို့ဘာလုပ်ခိုင်းလဲတော့လားနဲ့ချီပြီးရှုခိုင်းလိုက်။အေးစေးစေးသူလည်းအချိန်ရမယ်ဆိုရင်ပေါ့။ခုနအချိန်မရရင်တော့လေဦးဇင်းတို့ဒါခက်တက်သွားတာမျိုး ရှိကြပေါ့ဟိုခက်တက်တက်သွားတယ်ဆိုတာဦးဇင်းအဲ့ဒီဒီကကြီးတွေအဲ့ဒီဟိုပေါ့အမေရိကန်အဲ့ဒီအာကေးဒီးယားမှာဦးဇင်းတရားစခန်းလုပ်တော့အဲ့ဒီတရားစခန်းလုပ်တဲ့အိမ်ကဒကမာကြီးနာမည်ကစစ်စရာဂျူတီဆိုတာအဲသူသူကဒီရုပ်တည်နံတွေကိုသူကရှူဘူးတယ်အဲရှူဘူးတဲ့ခါကျတော့သူ့ကိုအိပ်ပိုင်းနေမှာတင်ပေးတဲ့ခါကျတော့ခက်မြက်မြန်သွားတယ်ပြောချင်တာကအဲ့လိုခက်မြက်မြန်သွားတာတော့ရှိတယ်ပေါ့အချိန်ကာလရောက်တော့တစ်လလောက် တရားစကားလုပ်တဲ့အခါမှာခပ်မြန်မြန်လေးသွားတာမျိုးရှိအဲမဟုတ်လို့ရှိရင်တော့ဉာဏ်ထိုက်တင်အားလို့ဆိုတာရှိပေမဲ့လည်းဦးဇင်းတို့ကပြေးပြေးချင်းထားရှုရပြေးပြေးချင်းရှုတာကိုဘယ်လောက်ရှုလဲဆိုခုနလကို3လလ5လကြောင်းကျိုးဆက်နေရတာဒါဘာကိုသိပလဲဆိုတော့ခုနဒီရုပ်တဏ္ဍာန်တွေကိုတကယ့်ကိုပရမတ္ထဉာဏ်မြင်ဆိုင်အောင်သိနေတဲ့သူတော်ကောင်းကိုပဲတခါလေကြောင်းကျိုးဆက်ခိုင်းနေတာဟောအဲ့ဒါဒါလည်းအကြောင်းကြောင့်အကျိုးဖြစ်ပုံအကြောင်းကြောင့်အကျိုးဖြစ်ပုံဒီလိုသွားတာကိုကျွန်တော်လနဲ့ကြီး5လလောက်ကြာအဲ့ဒါကိုတို့တကကြီးတွေဒကမကြီးတွေကတကလည်း ဟို9ရက်လောက်4ရက်လောက်နဲ့ပိဋကသမုပ္ပတ်သင်္ကန်းတက်ပြီးပိဋကသမုပ္ပတ်နားလည်ခြင်းနဲ့ဆိုရင်တော့ဒကာကြီးတွေဒကာမကြီးတွေမလွယ်လုံးဘူးလားအဲလွယ်လုံးနေတာနော်ကဲထားပေါ့အဲ့တော့တကယ်ရှုတဲ့မှန်ကြီးတကယ်ခက်ပါတယ်ကိုပြောတာကိုကဦးဇင်းတို့တွေကဒကာလေးမှနားကရှုပ်နေအဲဒါကြောင့်မလို့ကဲထားအဲ့တော့ဦးဇင်းဒီနေရာမှာပုံစံလေးတစ်ခုပေါ့ပုံစံလေးတစ်ခုနဲ့ဦးဇင်းတို့ပြောကြရအောင်အဲ့ဒီသင်္ခါရပစ္စဝိညာဏပစ္စယနာမရူပအပိုင်း အဲ့ဒီနာဝိညာဏပြကြနာမရူပပိုင်းကိုတကယ်ရှုတော့မယ်ဆိုရင်ခုနကပြောတယ်ဒီကာမဝိညာဉ်ကစပြီးရှုကာမဝိညာဉ်ကစပြီးရှုမယ်ဆိုရင်ဘယ်လိုရှုရလဲကာမဝိညာဉ်ဆိုတာစောစောကခုနပြောခဲ့တယ်ဝိဘက်ဝိညာဉ်မဟုတ်ဘူးဘာဝိညာဉ်မဟုတ်ဘူးဝိဘက်ဝိညာဉ်မဟုတ်ပါဘူးခင်ဗျာ။နေရာချင်းတက်တက်ပြောမယ်ဆိုရင်ဦးဇင်းတို့နားရှင်းအောင်ပြောမယ်ဆိုရင်ကုသိုလ်အကုသိုလ်ဆိုတဲ့ဝိညာဉ်ပဲ။ဘာဝိညာဉ်နဲ့တော့ ကုသိုလ်အကုသိုလ်ဝိညာဉ်တွေပါဗျာကုသိုလ်အကုသိုလ်ဝိညာဉ်သူ့ကိုကာမဝိညာဉ်လို့ခေါ်တာပဲသူကဘာဖြစ်လဲတော့နောက်တစ်ချိန်အကျိုးကိုဒါဖြစ်ပေါ်စေနိုင်တဲ့စွမ်းရည်သူ့မှာရှိတဲ့အတွက်ကြောင့်သူ့ကိုကာမဝိညာဉ်လို့ခေါ်တယ်အဲ့ဒီကာမဝိညာဉ်ကိုစရှုမဲ့သူတော်ကောင်းသည်ဦးဇင်းတို့စရင်တော့ဘယ်တော့ပဲဖြစ်ဖြစ်ဦးဇင်းတို့အစအစတာပိုရှင်းတာအစအစတာပိုရှင်းတဲ့အခါကျတော့ကိုပြစ္ဆုတ်ပံဘဝကိုဦးဇင်းတို့ကစမယ်ဒီသတ္တတဝိညာဉ်ကိုရှုခြင်းကာမဝိညာဉ်ကိုရှုခြင်းတာပေါ့ပြစ္ဆုတ်ပံဘဝကိုစမယ်ဆိုဦးဇင်းတို့ဒီပြစ္ဆုတ်ပံဘဝကိုစပြီးဖြစ်စေခုနစောစောကပြောတဲ့ပဋိပန္န ပရိသန်တွေကျတော့အဲ့ပရိသန်တွေကိုဖြစ်စေတဲ့ဒီကာမဝိညာဉ်ကိုကိုကလှမ်းရှုပါအဲ့တော့ကာမဝိညာဉ်ကြောင့်ပရိသန်တွေဒါနာယုတ်ဖြစ်တယ်ပေါ့ဟောကာမဝိညာဉ်ကြောင့်ပရိသန်တွေနာယုတ်ဖြစ်တယ်ဆိုရင်ကာမဝိညာဉ်ဒီပါတော့ခုနကပြောတဲ့ကုသိုလ်အကုသိုလ်ပဲဒီအကုကုသိုလ်အကုသိုလ်ဒီအတိတ်ကဖြစ်ခဲ့အတိတ်ကဖြစ်ခဲ့တဲ့ကုသိုလ်အကုသိုလ်အဲ့တော့လူသားအတွက်ဆိုရင်တော့ကုသိုလ်ပေါ့ဥမာတိရစ္ဆာန်ဖြစ်ခဲ့ရင်တော့ဒါအကုသိုလ်ကဒါကမ္မဝိညာဉ်ရာမှာတည်မယ်အဲ့အကုသိုလ်ကြောင့်ဒီဘက်မှာပဋိသန္ဓေဝိညာဉ်လာဖြစ်တယ်ပေါ့ အဲ့တော့ဦးဇင်းဒီထဲမှာတို့တကကြီးတွေဓမ္မကြီးတွေကိုဟိုဦးဇင်းတို့ဘုရားလောင်းရဲ့ဒီနောက်ဆုံးပေါ့တိတ္တမင်းသားဘဝကိုရောက်တဲ့ဘုရားလောင်းရဲ့ဒီဟိုဝိညာဉ်နဲ့နာယုတ်ကြောင်းကျိုးဆက်မှုလေးကိုဒီညမှာဥပမာအနေနဲ့လေးနားရှင်းအောင်ပြောကြရအောင်အဲ့တဲ့ကကြတော့ဦးဇင်းတို့ဒီဦးဇင်းတို့ဘုရားလောင်းဒီနောက်ဆုံးဘဝမေတော်မာယာဝမ်းကြတိုင်းမှာဒါပြိတ္တန်နေကင်းအောင်တည်နေတဲ့အခိုက် ဧတထမင်းသားလောင်းပေါ့အဲ့လိုမေတော်မာယာဝัญကြတိုင်းမှာပြိတ္တန်တွေတည်နေတဲ့အခိုက်မှာဖြစ်တဲ့ပရိဒဏ်တွေပေါ့နာယုတ်ပရိဒဏ်တွေနာယုတ်အဲ့ပရိဒဏ်တွေနာယုတ်ကဘာလဲလို့မေးတဲ့အခါကျတော့ဦးဇင်းတို့မေတ္တာပုဗ္ဗာဘာကမေတ္တာပုဗ္ဗာဘာကဒါတိဟိပရိဒဏ်တွေမေတ္တာပုဗ္ဗာဘာကတိဟိပရိဒဏ်တွေကုသိုလ်ဆိုတဲ့အခါကျတော့ဦးဇင်းတို့ဘာဖြစ်မလဲလို့မေးတဲ့အခါကျတော့ဝိပဿနာတွေကတိတိကျကျပြောမယ်ဆိုရင်ဦးဇင်းတို့သောမနတသဟဂုံဉာဏတံပယုတ်အသင်္ခါရိကပရိဒဏ်တွေ ဦးဇင်းတို့အဲ့တော့ဝိပဿနာ၈ပါးရှိတယ်မဟာဝိပဿနာ၈ပါးတခါကြီးတိကမကြီးပိဋကမလေ့လာနေတာဆိုရင်ဒါဟိုမဟာဝိပဿနာ၈ပါးရှိတယ်မဟာဝိပဿနာ၈ပါးထဲမှာနံပါတ်ဦးဆုံးစိတ်ကသောမနတသာကတံဉာဏတံပယုတ်တံအသင်္ခါရိကမေကံတသင်္ခါရိကမေကံဆိုတဲ့အတွက်ကြောင့်သောမနတသာကိုဉာဏတံပယုတ်အသင်္ခါရိကစိတ်တသင်္ခါရိကစိတ်ဆိုနှမျိုးထဲမှာအသင်္ခါရိကစိတ်ပဲအဲ့အသင်္ခါရိကစိတ်တော့ဦးဇင်းတို့ဘုရားလောင်းကလက်ပြင်မှာ ဒီသုတိပြကျွေတေလုံကီလူအပြီကိုလာတော့မယ်ဆိုတော့အဲ့မှာမေတ္တာပုပ္ပါကဘာကဒီမေတ္တာတရားကိုစီပြန့်နေရင်းနဲ့ထိုမေတ္တာပုပ္ပါဘာကဒီအာယုံလေးကမရတနာသောမှာနေရာယူတဲ့အတွက်ကြောင့်ဦးဇင်းတို့ဒီဘက်မှာမေရောမာယာဝမ်းကြတိုင်းမှာပဋိသင်တွေတည်နေတဲ့အခိုက်မှာဖြစ်လာတဲ့အကျိုးဝိပက်လည်းကြားလဲကြအောင်အဲ့ဉာဏ်နဲ့ရှင်တယ်သောမနတာကုဝမ်းမြောက်ဝမ်းသာလည်းရှိတယ်ဉာဏတံပြုဉာဏ်နဲ့လည်းရှင်တယ် နောက်တခါအသင်္ခါရီကထက်တန်တဲ့စိတ်ထားဆိုတဲ့ဒီအကျိုးဝိပက်နေအဲ့ဒီပရိဒဏ်နဲ့မဟာဝိပက်စိတ်ဖြစ်အဲ့တော့အဲ့မဟာဝိပက်စိတ်နဲ့တကောကစိတ်စိတ္တိပေါ့ခုန34ရှိမယ်နောက်တခါခုနဟိုကမ္မဇယုတ်30ရှိတယ်ပေါ့ဒါမေရောဝါယမေရောမာယဝัญကြတိုင်းမှာဒါပရိဒဏ်နဲ့တည်နေတဲ့အခိုက်မှာဖြစ်သွားတဲ့နာယုတ်အဲ့နာယုတ်ကိုဖြစ်စေတာဒီခုနတိတ်ကခုနပြောခဲ့တဲ့ဟိုမေတ္တာပုပ္ပဘာကဆိုတဲ့ကုသိုလ်သင်္ခါရအဲ့ကုသိုလ်သင်္ခါရဆိုတဲ့ဒီကုသိုလ်သင်္ခါရကကာမဝိညာဉ်အရာမှာတည်တယ် တည်တဲ့အခါမှာဒီကမ္မဝိညာဉ်ရာမှာတည်တဲ့အတွက်ကြောင့်ဒီကမ္မဝိညာဉ်ကခြေသူပြုတော့လို့ဒီပဋိသင်္ဍရဲ့အခိုက်မှာနိုင်ရုပ်ဖြစ်တယ်ဒါပဋိသင်္ဍရဲ့အခိုက်ကိုကြောင်းကျိုးဆက်တာအဲ့တော့ဦးဇင်းတို့ဒီမှာကြည့်ကြည့်ဒီကကြီးဒီကမကြီးဘုရားလောင်းကဘုရားရှင်ရဲ့ဘုရားဖြစ်လာတဲ့အခါမှာဒီဘုရားရှင်ရဲ့ဒီဒီပဋိသင်္ဍရဲ့စိတ်ဒီဘာစိတ်ပါစသည်အပြင်ဒါမျိုးတွေဦးဇင်းတို့ကျမ်းဂန်ထဲမှာလေ့လာတဲ့အခါဘုရားရှင်ကိုယ်တိုင်ကသူ့ရဲ့အတိတ်ကိုပြန်ပြီးတော့သိလို့လားမသိဘဲနဲ့ဟောတာသိပြီးတော့ဟောတာပါဗျာ အတိတ်ကိုဒါတမ္မာဒိဋ္ဌိဉာဏ်ပညာနဲ့တကယ်ကွက်ကွက်ပြပြသိပြီးကမှဒါပြန်ဟောပြထားတဲ့ဒေသနာတွေဖြစ်တယ်။အဲ့လိုကလေးဦးဇင်းတို့နားလည်ရမှာပေါ့။အဲ့တော့ကောင်းပြီဦးဇင်းတို့ဘုရားလောင်းမှာကြည့်လိုက်မယ်ဆိုရင်ခုနအတိတ်ကခုနမေတ္တာပုပ္ပါဘာကဆိုတဲ့ကုသိုလ်ဒါကာမဝိညာဉ်ကုသိုလ်ကာမဝိညာဉ်ကကျေတုပြုတတ်တဲ့အတွက်ကြောင့်ဒီဘက်မှာပြိတ္တန်တွေဆိုတဲ့ဉာဏ်ရုပ်ဖြစ်တယ်။အဲ့တော့ကျောင်းတို့ဆက်ပြီးဆိုရင်ဘာဆက်ရတော့အတိတ်ကာမဝိညာဉ်ဖြစ်ခြင်းကြောင့်ပြိတ္တန်တွေဉာဏ်ရုပ်ဖြစ်၏။အတိတ်ကာမဝိညာဉ်ကအကြောင်းတရားပြိတ္တန်တွေ နာယုတ်ကအကျိုးတရားဒါတစ်ချက်ဒါပဋိတန်လေးတစ်ခိုက်ကလေးပဲအဲ့တော့အဲ့မှာဆိုကြပါတော့အတိတ်ကိုဦးဇင်းတို့ဟိုလွတ်လို့မရဘူးဆိုတာလေးကိုအဲ့နေရာလေးမှာဦးဇင်းတို့နားလည်ကြရမှာဖြစ်ဟောပြီးတဲ့အခါကျတော့ဒီပရိသန်နေပြီးတော့ဘဝင်ပေါ့ဘဝင်ကျတော့လည်းထို့တူပဲဘဝင်ဒီပရိသန်နေနေသူကအမီးပဲပြောင်းသွားတယ်ဖြစ်တယ်ပဲကြောင့်အတိတ်ကကမ္မဝิญဉ်ဖြစ်ခြင်းကြောင့်ပရိသန်နေဘဝင်နာယုတ်ဖြစ်၏အတိတ်ကကမ္မဝิญဉ်ကအကြောင်းတရားဘဝင် နာယုတ်ကအကျိုးတရားဘယ်လိုကြောင်းကျိုးဆက်ရအဲ့တော့အတိတ်ကိုမမြင်တဲ့သူတော်ကောင်းတယောက်ကဒီပစ္စုပန်ပဋိသင်တွေကအကျိုးတရားအနေနဲ့တီးပြီးသူ့ရဲ့အကြောင်းတရားဖြစ်တဲ့အတိတ်ကိုမမြင်နေပဲဒါကြောင်းကျိုးဆက်လို့မရဘဝင်မှာလည်းထို့တူပဲသုတိစိတ်မှာလည်းထို့တူပဲနောက်ဆုံးဦးဇင်းတို့ဘုရားရှင်ပြိဋိဘံဆံခဲ့တယ်ပေါ့ဘုရားရှင်ပြိဋိဘံဆံတဲ့အခါမှာဒီစိတ်နဲ့ပဲဆံတာပဲအဲ့တော့ဦးဇင်းတို့ဟိုဘဝတစ်ခုမှာတူရမယ့်တရားကိုဦးဇင်းတို့ပဋိသင်တွေဘဝင်သုတိဆိုတဲ့ဒီတရားသုံးပါးကအမြဲတမ်းတူတယ် ယူရမယ့်တရားသုံးပါအဲ့တော့ဘုရားရှင်ဒီခုနကောင်းတဲ့သားကိုဉာဏတံပယောအသင်္ကာရိကဝိဘက်ဝိညာဉ်နဲ့ပြိတန်နေနေခဲ့ရင်ဘဝတစ်ကြောင်လုံးဖြစ်နေတဲ့ဘဝင်စိတ်ဒီဒီလည်းပဲထူစိတ်အမျိုးသားတူစိတ်ဟောနောက်တစ်ခါဦးဇင်းတို့နောက်ဆုံးသုတိပြိဋိဘံဆန်တဲ့အခါမှာဖြစ်သွားတယ်နောက်ဆုံးသုတိစိတ်ဒီလည်းပဲထိုတောမနတကောဉာဏတံပယောအသင်္ကာရိကဝိဘက်ဝိညာဉ်သာဖြစ်တယ်အဲဒါလိုနားလည်တာအဲ့တော့ဒီသုတိစိတ်ကိုရှုတဲ့အခါမှာလည်းတိတ်ကကာမဝိညာဉ်ဖြစ်ခြင်းကြောင့်ဒီမှာသုတိ နာယုတ်ဖြစ်၏အတိတ်ကကာမဝိညာဉ်ကအကြောင်းတရားသုတိနာယုတ်ကအကျိုးတရားဟုတ်ဒီလိုအကြောင်းကျိုးဆက်ဆက်တာဖြစ်ကကောင်းပြီအဲ့ဒါပြီးတဲ့အခါကျတော့ဦးဇင်းတို့ဒီဟိုနာယုတ်တွေဘိုင်းမှာတော့ကာမဝိညာဉ်နဲ့ပတ်သက်လို့ရှိရင်တော့ဦးဇင်းတို့ခုနစကုဝိညာဉ်ဒီစကုဒ္ဒရဝတိကိုရှုတော့မယ်စကုဝိညာဉ်ပြီးတဲ့အခါဝိပတ္တိပလကြီးတဲ့အခါစကုဝိညာဉ်သံပရိတန်တယနာဟုတ်တော့စောစောကပြောခဲ့တယ်အဟုတ်တော့မပါဘူးနောက်တော့ကတရားယုံပေါ့ဒီတရားတွေဒီအတိတ်ကကာမဝိညာဉ်ကြောင့်ဖြစ်အဲ့တော့အတိတ်ကကာမဝိညာဉ်ကအကြောင်းတရား ဒီစကုဝိညာဉ်နာယုတ်ကအကျိုးတရားအတိတ်ကကာမဝိညာဉ်ကအကြောင်းတရားတံပရိဆိုင်နာယုတ်ကအကျိုးတရားအတိတ်ကကာမဝိညာဉ်ကအကြောင်းတရားတဏိဒနာနာယုတ်ကအကျိုးတရားအတိတ်ကကာမဝိညာဉ်ကအကြောင်းတရားဒီဘက်ကတရားယုတ်နာယုတ်ကအကျိုးတရားဆိုဒီလိုအကြောင်းကျိုးဆက်ရတယ်အဲ့တော့အကြောင်းကျိုးဆက်ပြီဆိုတော့ခုနကပြောတယ်ဝတိဇင်ကိုလည်းဦးဇင်းကလွတ်လို့မရဘူးဒါဝတိဇင်ထဲမှာကိုကဒီကာမဝိညာဉ်ကြောင့်ဖြစ်မှာကဝိပဿဝိညာဉ်တွေပဲဖြစ် ဝိပယဝิญဉ်မှာရှိတဲ့နာယုံဖြစ်မယ်ကိုနားလည်ပြီးတော့ကာမဝิญဉ်ကြောင့်ဒီဘက်ကနာယုံဖြစ်ဖို့ကာမဝิญဉ်ကြောင့်နာယုံဖြစ်ဖို့ဘလို့ခွဲခြားရှိရတယ်အဲ့မှာသူကသဟတတဝิญဉ်ကိုရှုတတ်တဲ့သူတော်ကောင်းတော့ထည့်ရှုသွားလို့ရတယ်ဒါပေမဲ့ရှုံးမှာဆိုတဲ့အတွက်ကြောင့်ကာမဝิญဉ်ကိုရည်တည်တဲ့ရှုသွားဒါလိုပြောတာအဲ့လိုရပြီဆိုရင်ဒါကကိုဒီသကုတ္တရဝတီလိုင်းကိုလည်းကိုကရပြီသကုတ္တရဝတီကိုလည်းရပြီဆိုသောတရဝတီပုံစံလူရှုကာရဏဝတီပုံစံလူရှုဇေယရဝတီပုံစံလူရှုကာရဏဝတီပုံစံလူရှု ဒီလိုရှုသွားလို့ရှိရင်တော့ဦးဇင်းတို့ကနောက်တစ်ခါမနောတော်ရာဝတိမှာဆိုရင်ဦးဇင်းတို့မနောတော်ရာဝတန်ဒီရှုလို့မရဘူးဇောခုနှစ်ကြိမ်နဲ့မရှုဘဲနဲ့တရားယုံမှာပဲသွားရှုလို့ရတယ်အဲ့လိုရှုလိုက်လို့ရှိရင် तू ကဘာဖြစ်တော့ဆိုတော့ဒီကာမဝိညာဉ်ကြောင့်ဒီဘက်မှာနာယုတ်ဖြစ်ပုံကာမဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံကာမဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံဒီလိုနားလဲနားလဲပြီဆိုလို့ရှိရင် तू ကဘာလို့ခုနသာသနာဝိညာဉ်ကိုပြောင်းရှုရသာသနာဝိညာဉ်ကိုပြောင်းရှုတဲ့အခါကျတော့ဦးဇင်းတို့သာသနာဝိညာဉ်ကိုပြောင်းရှုနေခုနပြောခဲ့တယ်သူကဒီအတူဖြစ်ပြီးတော့ကျေတူပြုသူကြတော့ အဲ့တော့ခုနပရိဒဏ်တွေကိုဦးဇင်းတို့ဘုရားလောင်းကိုပဲခုနဥမာယူထားတယ်ဆိုလို့ရှိရင်ဦးဇင်းတို့ဘုရားလောင်းမတော်မာယဝမ်းကြတိုင်းမှာပရိဒဏ်တွေတည်နေခိုက်ခုနသမဏနာကိုညာနာတံပယောအသင်္ကာရိကဝိဘဝဉ္ဉေနဲ့ပရိဒဏ်တွေနေခဲ့အဲ့ဒီဝိဘဝဉ္ဉေနဲ့တကွာအတူဖြစ်ပေါ်ဖြစ်ပဲဖြစ်တယ်ခုနစေတသိက်နန္တရားနာခန္ဓာ၃ပါးအော်နောက်တကသူဘာထက်စီတော့ယုတ်မျိုးစား30ပေါ့ယုတ်ကလ30မျိုးယုတ်မျိုးစား30ဒီတရားတွေဖြစ် အဲ့ဒါကိုဒီအတူတကောဖြစ်တဲ့ဒီပရိသတ်နေဝิญဉ်ကကျေသူပြုပြီအဲ့ဒါကိုမြင်အောင်ကြည့်ပြီးကမှပရိသတ်နေဝิญဉ်ဆိုတဲ့ဒီသတ္တရာဝิญဉ်ကကျေသူပြုမှာဖြစ်တဲ့လူကြောင့်ပရိသတ်နေဝิญဉ်ဖြစ်ခြင်းကြောင့်ပရိသတ်နေနာယုတ်ကြည့်နာယုတ်ဆိုတဲ့အပိုင်းမှာလေခုနနာယကခုနဝိနက်ခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာလို့မြင်ထားရမယ်ရုပ်ရခုနယုံမျိုးစား30ယုတ်ကလ3စီးဆိုတာကိုနားလည်ထားရမယ်နားလည်ပြီးတော့မှဒီဝิญဉ်ကသဟဇာတာအတူတကွဖြစ်ပြီးတော့ကျေသူပြုတဲ့ပြတောင်ဒီဘက်မှာ နာယုတ်ဖြစ်တယ်ဆိုတာကိုနားလည်ပြီးတော့သူ့ကိုအလားဟိုဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ပိဋကဏိဝိညာဉ်ကြောင့်ပိဋကဏိနာယုတ်ဖြစ်တယ်အဲ့လိုရှုသွားဘဝင်နဲ့ထုတ်တူပဲပုံစံလိုပဲပိဋကဏိဘဝင်ဖြစ်ကြောင့်ပိဋကဏိနာယုတ်ဖြစ်တယ်ဟောနောက်တစ်ခါသုတိမာရဲ့ထုတ်တူပဲဒါပိဋကဏိသုတိဝိညာဉ်ဖြစ်ခြင်းကြောင့်ဘဝင်ဝိညာဉ်ဖြစ်ခြင်းကြောင့်ဘဝင်နာယုတ်ဖြစ်တယ်သုတိဝိညာဉ်ဖြစ်ခြင်းကြောင့်သုတိနာယုတ်ဖြစ်တယ်ဆိုဒီလိုသံသရာဝိညာဉ်ရတဲ့သူကရှုသွားတယ်ဒါကတော့ဦးဇင်းတို့ပိဋကဏိဘဝင်သုတိပေါ့ ဒါလွယ်တဲ့ဟာပြောတာနောက်အခုဒီဘဝတစ်ယောက်ဖြစ်နေတဲ့အပိုင်းမှာဒီလိုပဲရှုရဒီလိုပဲရှုရတယ်ဆိုတာကဘယ်လိုရှုတော့မိတယ်အခုတို့တက္ကကြီးတက္ကမကြီးဦးဇင်းတို့ဒီလက်ရှိပေါ့တက္ကကြီးတက္ကမကြီးတရားနာတရားနာနေတဲ့အခါမှာခုနလိုပဲသူကစိတ်ကတရားနာနေတယ်ဆိုလို့ကုသိုလ်စိတ်တွေရဖြစ်နေတာတော့မဟုတ်ဘူးအဲသူကခုနပြောလို့ပထမဝဇန်သောတာဝိညာဉ်တံရိကံတရဏဟောတော့ဇောကုဏကျင်တရားကုဏကျင်ကိုဖြစ်သွားလိုက်တယ်အဲဝဋ်ထိတစ်ခုပြီးသွားမယ်နောက်သူကတရဏကမနောတော်ရဝဋ်ထိနေတယ်သူလိုက်မှာပေါ့လေကဲထား ပြီးတော့နောက်တစ်ခါထပ်ပြီးတော့ဒီလိုပဲဒီကပြင်းသောဝဇံသောတာဝိညာဉ်တမရိတတဏိနာဟုတ်တော့ဇောကနေဒရာနှကျင်းညာဒီလိုပဲဖြစ်သွားတယ်ဖြစ်သွားတဲ့အတွက်ကြောင့်ဒီလိုတောက်ချောက်ဖြစ်နေတဲ့ဝတီတိုင်းမှာဦးဇင်းတို့ကသတ္တဝိညာဉ်နေနဲ့လိုက်ရှုရအောင်အဲ့လိုနားလည်ထားရအောင်ဒီထဲမှာလည်းပဲသောတော်ဒီသောတော်တော်ဝတိတဲ့ဖြစ်ညာဆိုတော့မဟုတ်ဘူးတို့တကကြီးကမကြီးတရားလဲနားနေတယ်ရုပ်ကိုလည်းပဲကွာရုပ်မြင်တန်ကြားဖြစ်နေတာဟုတ်အဲ့တော့ဒီ screen ကိုကြည့်တဲ့အခါကျတော့ဒီစကုတော်တော်ဝတိတွေရောမဖြစ်ပြန်ဘူး ဖြစ်ပါတယ်ဖျားဖြစ်နေတာလေဖြစ်နေတဲ့အခါကျတော့အဲ့မှာသကုတ္တရဝတိတေသရောဇံသကုဝိညာဉ်သံပရိသံတိုင်းနာဟုတ်တော့ဇောကုနေချင်းတရာဝနေချင်းဒါတွေနဲ့တော့ကြောက်ဖြစ်အဲ့ဖြစ်နေတဲ့ဝတိတိုင်းဝတိတိုင်းမှာဝတိစိတ်တော့ကောင်းမရှိနိုင်သို့တော့ဝတိတစ်ခုတစ်ခုတော့ဦးဇင်းတို့ကဒီစုံအောင်ပေါ့စေမျိုးစားစုံအောင်တော့ဦးဇင်းတို့လိုက်ရှိပါတယ်ဘဝတစ်ချောင်းမှာဖြစ်နေတဲ့ဒီမြင်းကြီးစိတ်ဆိုတဲ့သကုတ္တရဝတိတောတရဝတိဒါတွေကတော့မကုန်မကုန်တဲ့အတွက်ကြောင့်ဒါဒါတွေကတော့အများကြီးဖြစ်တဲ့အတွက်ကြောင့်ဒါတွေကိုကောင်းရှိဖို့ကတော့မဖြစ်နိုင်ဘူးသို့တော့အမျိုးအစားစုံအောင်တော့လိုက်ပြီးတော့ရှိပါတယ် အရှုံးတဲ့အခါကျတော့ကိုဦးဇင်းတို့ပြန်ပြီးတော့နည်းနည်းလေးပြောမယ်ဆိုကိုကသူ့ကျတော့သန္တရာဝิญဉ်ကျတော့အကုန်ရှုလို့ရတော့ကိုရှုလို့ရတဲ့အခါကျစပြီးတော့ကိုဆိုကြပါစို့ပိဏ္ဍရာဝဇန်ဖြစ်တယ်ပိဏ္ဍရာဝဇန်ခိုင်မှာစိတ်စိတ္တိ7လုံးရှိစိတ်စိတ္တိ7လုံးဆိုတဲ့အခါကျတော့ဝิญဉ်ကိုနှုတ်လိုက်10လုံးကျန်အဲ့ဝิญဉ်ကိုနှုတ်လိုက်10လုံးကျန်တဲ့အခါကျတော့အဲ့10လုံးထဲမှာခုနဝေဒနာဝုန်ခန္ဓာတင်ညာတင်ညက်ခန္ဓာဝေဒနာတင်ညာမှာကျွင်းနေပြန်တဲ့စိတ္တိ7လုံးကသင်္ခါရခန္ဓာဒါကနံရရုပ်ရတော့သူ့မှာအဲ့မှာစိတ္တရုပ်တွေဖြစ်မှာပေါ့လေပိဏ္ဍရာဝဇန်ခိုင်မှာစိတ္တရုပ်တွေဖြစ်မှာထား အဲ့ဒီခါကျတော့ဦးဇင်းတို့ဘာဖြစ်တော့ဒီကမြင်တော်တော်ဇန်ဆိုတဲ့ဝိညာဉ်ကြောင့်ကြောင့်ဆိုပေမဲ့ဒီနေရာမှာကသာသနာဖြစ်တဲ့အတွက်ကြောင့် तू ကအရင်ဖြစ်ပြီးမှနောက်မှဒီကဖြစ်တာမျိုးတော့မဟုတ်ဘူး။ဗျာရင်ဖြစ်လိုက်တယ်ဒါပေမဲ့ဒီဝိညာဉ်ကသာသနာဝိညာဉ်နေနဲ့ तू ကအကြောင်းဖြစ်မဲ့ကျန်တဲ့ဒီနာခန္ဓာ၃ပါးနဲ့စိတ္တယုတ်တွေကအကျိုးတရားဖြစ်တယ်ဆိုတော့အဲ့ဒါကိုကိုယ်တိုင်မမြင်မဲနဲ့ဘလုံးမှကြောင့်လို့ဆက်လို့မရအောင်ပြိတ္တသမုပ္ပါအဲ့ဒါဒကာကြီးတွေဒကာမကြီးတွေအဲ့ဒါအဲ့တော့ပရမဏဒန္တာကိုလည်းကိုကသိမထားဘူး ဝိဇ္ဇာပစ္စယသင်္ခါရပဲစူးနေမယ်ဆိုရင်တော့ဒကာကြီးတွေကြောင်းကျိုးဆက်နွယ်မှုဘလို့မှကိုယ်တိုင်မျက်မှောက်ဖွင့်ပေါက်ပြီးသိကိုမသိနိုင်ဘလို့နားလည်ထားရအဲ့တော့ကိုကဝတိကျင်တော့အ ਨੇ ဆုံးသိထားရဝတိကျင်သိကမှဒီဝတိကျင်မှာရှိတဲ့စိတ်စီတိတဲ့မှာသာသနာဝิญဉ်ရဘလို့ကျေးဇူးပြုနေဆိုတာကိုကိုကဒါဟိုကြောင်းကျိုးဆက်ရမှာဖြစ်တယ်အဲဒါလို့နားလည်ရမှာဒါတိဝိညာဏပစ္စယနာမရူပံပါဝိညာဏပစ္စယနာမရူပအဲ့လိုပုံစံတူတော့ဆိုတော့ပစ္စနာရောဆက်ပြီးတော့စကုဝิญဉ်ခိုက်ဒီလိုပဲရှု တမ္ပရိဆိုင်ခိုက်ဒီလိုပဲရှိတန်တနာဟုတ်တော့ဇောဇောခိုက်လည်းဒီလိုပဲရှိရဇောခိုက်ကြတော့ဦးဇင်းတို့နန္တရားတွေကပုံများတယ်အဲ့တော့နန္တတွေပုံများတော့ဦးဇင်းတို့လက်ရှိတော့ဒီမှာဟိုယောဂီတယောက်ကိုဒီပြိဿသမုပ္ပါကိုတင်တဲ့အခါမှာသူကဇောခိုက်ကြတော့အစစ်စစ်တွေကခုနလိုပေါ့ဒီကလေးမှာဉာဏ်မောပတိကောရှိရင်34လောက်ရှိအဉာဏ်ပတိမရှိလို့ရှိတယ်33ပေါ့လေ32ဒီလိုရှိနေရှင်တဲ့ငါကြတော့ဂျုံလေဦးဇင်းတို့ကဒီဟို34ကိုဥတည်ပြောလိုက်တာပေါ့အမဇောမ34လုံးရှိမယ်ဆိုလို့ရှိရင် ဒီသဇတဝิญဉ်ကကျေတုပြုတဲ့အပိုင်းမှာဒီဝิญဉ်ဆိုတဲ့သဇတဒီကုသိုလ်စိတ်ကလေးကို तू ကအကြောင်းနေရာမှာထားရတဲ့အခါမှာခုနနန္တရားက34ဆို33ကျက်မယ်အဲ့ဒါကဒါကဟိုနက္ခဏာ3ပါပေါ့ဒီနေ့ပြင်ဝိနက္ခဏာတညက္ခဏာတင်ငါးတဲ့ခန္ဓာအဲ तू ကအကျိုးဖြစ်မယ်နောက်စိတ္တရုပ်ဒီအကျိုးဖြစ်မယ်ဒီလိုရှုခိုင်းတဲ့အခါဒီကနေ့အဲ့၄ချက်လုံးမရှုတော့ဘူးတစ်ချက်ပဲရှုတယ်အဲ तू 34ဆို34ကြီးရှုသွားတော့34ကြီးအဲ့တော့ဦးဇင်းတို့ဒီ အမြဲတမ်းကုသိုလ်ဖြစ်တဲ့အခါမှာတကယ်ကြီးတကယ်ကြီးဉာဏ်ဝပတိရောရှင်းပြီးတော့ကိုယ့်ကိုပြန်စဉ်းစားတော့34လုံးလုံးအမြဲတမ်းဖြစ်ပါမလားတော်တော်ခက်ပါတယ်ခင်ဗျာတော်တော်ခက်တာအခုတကယ်ကြီးတကယ်မကြီးဆိုကြပါစို့ခုဦးဇင်းတို့တရားနာနေတယ်အခုကုသိုလ်စိတ်တွေကခဏပြီးခဏဒီဇောကုဏချင်းဇောကုဏချင်းနေနဲ့ဖြစ်နေတာပဲအဲ့မှာဒီကုသိုလ်စိတ်ကတကယ်တကယ်လေးမှဦးဇင်းတို့ကအခုတရားနာနေရင်လည်းစိတ်ထဲမှာဝမ်းမြောက်တယ်စိတ်ထဲမှာကြည်ကြည်လင်လင်ရှိတယ်ဝမ်းမြောက်တယ်ဒါပိဋိရှင်ပဲပေါ့ဥပမာဉာဏ်ကတော့ရှင်းထားတယ်ဆိုကြပါစို့ဒါဆို34ဖြစ် ဒါပေမဲ့ဒါကလေးဒီနားနေတဲ့တထိုင်တွင်းမှာပဲတကယ်ကြီးဒီကမကြီးဒီကလေးမှာပီတိမမာတာမဖြစ်နိုင်ဘူးဖြစ်နိုင်တာတော့နော်အဲပီတိမမာဖြစ်နိုင်တော့ဘာဖြစ်သွားမလဲတလုံးရော့သွားမယ်33ဖြစ်သွားမယ်အဲ့တော့အဲ့လိုမျိုးကိုရှုရတဲ့အပိုင်းဒီဦးဇင်းတို့နန္ဒနာနဲ့ဒီဘက်ကဝိညာဉ်ပေါ့ဟိုဝိညာဉ်နဲ့ဒီကနာယုတ်ဖြစ်ပုံပိုင်းမှာအဲ့လိုရှုတဲ့အခါမှာဒါတွေကိုလည်းကိုယ်ကပြပြသိရဒီဟာကိုမသိပဲတဲ့ဦးဇင်းတို့ကဘလို့ပြိဿသမုပ္ပါကိုရှုမလို့ဝိညာဏပြည့်စနာမရူပကိုတကယ်ဘလို့မှနားမလည်နိုင် အဲ့တော့မိမိတဏ္ဍာမှာဖြစ်တဲ့ဒီဝဋ္ဌိဇဉ်တွေကိုလည်းပရမတ္တဉာဏ်မြင်စိုက်တိတိုင်အောင်ဒါရှုထားရတယ်ဒါကြောင့်မလို့ဦးဇင်းတို့ဒီကျင့်စဉ်တွေကတိတ်ပြီးတော့ဟိုအစဉ်တိတ်ကြပါဒီကိတဲ့ငမကြီးတွေခုနဝိသုဒ္ဓိခုနမှာစဉ်းစားတာကိုကြည့်တယ်ဒိဋ္ဌိဝိသုဒ္ဓိပြီးမှာဘာကိုကုတာတော့ကင်္ကာဝုဒနာဝိသုဒ္ဓိကိုကုတာဒါသူဇာထဲမှာကတိတ်ပြီးတော့ဟိုရှင်းပါအဲ့တော့ဒိဋ္ဌိဝိသုဒ္ဓိဘက်မှာရုပ်တဏ္ဍာန်တွေကိုသိထားရမယ်ရုပ်တဏ္ဍာန်တွေကိုကိုယ်ကိုယ်ပြပြသိတဲ့ပုဂ္ဂိုလ်သိတာလည်းကင်္ကာဝုဒနာဝိသုဒ္ဓိကိုကုရ ဘာဖြစ်လို့တော့ခုကင်္ဃဝိလာဝိတ္တတွေဘိုင်းမှာခုတခိုင်းတွေနောက်ဟာဆိုပို့ပို့ပြီးတချို့နေရာလေးတွေမှာဆိုပို့ပြီးတော့ဟိုခက်ခဲတာလေးရှိသေးတယ်ခုဒီမှာဝိညာဏပစ္စယနာမရူပတစ်ချက်ကိုပဲကြည့်အဲ့ရကြည့်တဲ့အခါမှာဒီဝိတိရှင်တွေကိုဒိဋ္ဌိဝိတ္တတွေဘိုင်းမှာသိမထားခဲ့ဘူးဆိုရင်ဒီကင်္ဃဝိတ္တနာဝိတ္တတွေဘိုင်းတောင်းကျစနွယ်မှုဘိုင်းကိုရှုတဲ့သူတော်ကောင်းတယောက်ဒီဘလို့မှအသိဉာဏ်မတန်ရှင်းနိုင်တော့အဲ့တော့လုံးပြီးတော့တော့သူကသိရင်သိနေမယ်လုံးပြီးသိတယ်ဆိုတဲ့အပိုင်းမှာလည်းခုနဟိုအာဂမတုတ္တ အဓိကမတုဒ္ဒဆိုတဲ့တုဒ္ဒနှစ်ပါးမှာအာဂမတုဒ္ဒအနေနဲ့သိတာမျိုးဖြစ်ကောင်းဖြစ်အဓိကမတုဒ္ဒအနေနဲ့တော့သူကမသိနိုင်ဘူးကိုယ်ကွယ်ပြပြသိဘူးတော်တော်ခက်သွားတယ်အဲဒါလိုပေါ့ဒါကြောင့်မလို့ဦးဇင်းတို့ဒီပြည့်နေနေကတော့တကယ်ကိုသူ့ဟိုစနစ်ကြတယ်ညွှန်ကြားချက်တွေကဒါပေမဲ့လုပ်ငန်းဝင်ဘိုင်းမှာတကယ်အဲ့လိုစနစ်တကျလုပ်မသွားခဲ့ရင်တော့လုပ်ငန်းဝင်ဘိုင်းမှာတကယ်ကြီးဒီမှာအခက်အခဲတွေများစွာတွေ့ရမှာဖြစ်တယ် အခက်အခဲတွေများစွာတွေ့ရမှာဖြစ်တယ်လို့ဒီရှိခွက်ပိုင်းကိုတကယ်ထိုးထိုးထွန်းထွန်းနဲ့နားလည်သွားဖို့ဆိုတာလည်းခက်နေဦးမှာအဲ့တော့ဒီကြောင့်မလို့ဒီပစ္စယပရိကညံပိုင်းတည်လည်းပဲအမတန်ဦးဇင်းတို့ဒါအရေးကြီးတယ်ဆိုတာကိုဦးဇင်းတို့ထက်ကထက်ကပြောတယ်နောက်အဲ့နဲ့ပတ်သက်လို့တော့ဦးဇင်းကဗာလေးတက်ပြီးတော့ပြောချင်လို့ဒီနေရာမှာပြောချင်တာတစ်ခုရှိတာပေါ့လေအဲ့ဒါကဗာလေးဆိုတော့ဒီကာမတက္ကတတမာဒိဋ္ဌိနဲ့ကာမဖလတတ်တာ ဒီပိုင်းလေးကိုဒီညမောင်စင်းကနည်းနည်းလေးထပ်ပြီးတော့ထည့်ပြောသွားခြင်းလို့ပြောသွားခြင်းလို့ဆိုတော့အဲ့တော့ဒီခုနပရိစ္ဆသမုပ္ပါကိုအခုလိုပေါ့ဟိုဟိုစောင်းတော်ဦးဇင်းတို့ခေါ်ခဲ့တဲ့ပင်စမာနီးရှိတယ်အခုဒီပထမနီးရှိတယ်ပေါ့ဒီနီးတွေကိုနားလည်ထားတယ်တနည်းအားဖြင့်ကင်္ကာဝိဒရဏဝိတုဒ္ဓိကိုရရှိထားတဲ့သူတော်ကောင်းဖြစ်ခဲ့ရင်အဲ့သူတော်ကောင်းမှာခုနကမ္မပလကမ္မတက္ကတာတမ္မာဒိဋ္ဌိဉာဏ်ပညာကြီးအားကောင်းတယ်ဒါဦးဇင်းတို့ အရိယာသူတော်ကောင်းမဖြစ်နိုင်ဘူးပုထုဇဉ်ဘဝပဲရှိသေးအောင်တော့သူ့မှာကမ္မတက္ကရတမ္မာဒိဋ္ဌိလို့ခေါ်တယ်ကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်တယ်ကံနဲ့ကံရဲ့အကျိုးကိုတတ်သိနားလည်တယ်ဆိုတော့ကမ္မတက္ကရတမ္မာဒိဋ္ဌိဒီမှာအားကောင်းတယ်တစ်ချက်နောက်ကမ္မဖလတတ်တာကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်တယ်ဆိုတော့ကမ္မဖလတတ်တာလေအဲ့ပစ္စယပရိကဉာဏ်ရထားတယ်ကင်္ကာဝုတ္တနာဝိတ္တုတိနဲ့ပြည့်စုံတဲ့သူတော်ကောင်းမှာအားကောင်းအဲ့တော့ဒီလိုမို့ကမ္မတက္ကရတမ္မာဒိဋ္ဌိ ဉာဏ်ပညာအားကောင်းအောင်တနည်းအားဖြင့်ကာမတက္ကတာကာမဖလတတ်တာအားကောင်းအောင်ဦးဇင်းတို့ဘာလို့ရမလို့ကဏ္ဍကံအကျိုးကိုမင်းယုံကိုယုံကြည်ရမယ်ကွာယုံကိုယုံကြည်ရမယ်ကွာလို့ဦးဇင်းတို့ကဖက်ရှားပေးကြလို့အဲ့ကာမဖလတတ်တာအားကောင်းလာခြင်းနေဆိုရင်ဘာလို့ရမလို့ဒီပစ္စယပရိကဉာဏ်ရအောင်ကြိုးစားပစ္စယပရိကဉာဏ်ရလာရင်အလိုလိုဒီကာမဖလတတ်တာဘာဖြစ်လာမလို့အားကောင်းလာ နောင်မဖလားတတ်တာဘာဖြစ်လို့လဲသူကကိုဦးဇင်းတို့ဆိုကြပါစို့ကိုပြစ္ဆုတ်ကမှာရရှိတဲ့ကောင်းကျိုးတွေဦးဇင်းတို့ရှိတယ်ဆိုးကျိုးတွေရှိတယ်ဒီကောင်းကျိုးဆိုးကျိုးတွေဒီဒီအကြောင်းနဲ့မกินဘူးအဲ့တော့ဒီအကြောင်းနဲ့မกินတဲ့အတွက်ကြောင့်ဦးဇင်းတို့ကဒီအကြောင်းကိုနားလေထားလို့အကြောင်းကြောင့်အကျိုးဖြစ်ပါတယ်လို့လက်ခံနိုင်ပြီဆိုရင်ဒကာကြီးတွေကမကြီးအဲ့ကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်တဲ့သရတရားကိုအားကောင်းမလားနိုင်ဘူးလားအားကောင်းနိုင်ပါတယ်ခင်ဗျာအားကောင်းလာနိုင်တယ်ဒီလိုဦးဇင်းတို့ဒါ နားလည်ကြရမှာဖြစ်တယ်ကဲကောင်းပြီဒါကတော့ဦးဇင်းတို့ဒီဝိညာဏပစ္စယနာမရူပံပိုင်းပေါ့အဲ့တော့နာမရူပံပိုင်းမှာဦးဇင်းတို့ပြန်ပြောမယ်ဆိုရင်ခုနနှစ်ချက်တော့နားလည်ရမယ်ဒီကြောင်းကျိုးဆက်တဲ့အပိုင်းမှာသဟဇာကမ္မဝိညာဉ်ရဲ့သဟဇာတဝိညာဉ်ရဲ့လို့ဒီလိုနှမျိုးနားလည်ရမယ်ဒါအချုပ်နေဦးဇင်းပြန်ပြောတယ်အဲ့တော့ပြန်ပြောကြည့်ကြရအောင်ကမ္မဝိညာဉ်နဲ့သဟဇာတဝိညာဉ်တို့တကကြီးဒီမိုင်းကြီးပြောကြည့်ပါနဲ့ပါ ကာမဝိညာဉ်နဲ့သဟဇာတဝိညာဉ်ပါဗျာကာမဝိညာဉ်နဲ့သာသတဝိညာဉ်အဲ့လိုကာမဝိညာဉ်နဲ့သာသတဝိညာဉ်ပိုင်းမှာကာမဝိညာဉ်အရာကြတော့ဝိဘက်ဝိညာဉ်ကိုမယူရဘူးကာမဝိညာဉ်အရာကြဝိဘက်မဟုတ်တဲ့ဝိညာဉ်တွေကိုယူရဒါမဲ့သာသတဝိညာဉ်မှာကြရင်တော့ဦးဇင်းတို့ကဗာလဲဆိုတော့အကုန်လုံးယူရတယ်ဝိဘက်ဝိညာဉ်ကောဝိဘက်မဟုတ်တဲ့ဝိညာဉ်တွေကောအကုန်လုံးအကြောင်းနေရာမှာဒါယူလို့ရတယ်အဲဒါလိုဦးဇင်းတို့နားလည်ရမှာပေါ့ သို့တော်သူကဟိုဝိပဿဝိညာဉ်ကတော့အဓိကအနေနဲ့ဦးဇင်းတို့ကဒီရှုသွားမှာဖြစ်တယ်အဲသို့တော်ဝိပဿမုတ်တဲ့ဝိညာဉ်တွေကိုလည်းတခါတည်းနဲ့အဲ့ဒီမှာသိမ့်ပြီးရှုသွားတယ်သူကဘာမှအပြစ်မဖြစ်ဘူးတခါတည်းဝိသိစဉ်အတိုင်းရှုသွားလို့ရတယ်အတော့သာသတာဝိညာဉ်ကမ္မဝိညာဉ်ကမ္မဝိညာဉ်ဒီဝိပဿဝိညာဉ်မဟုတ်ဘူးသာသတာဝိညာဉ်ဒီတော့သူကဒါဝိပဿဝိညာဉ်နောက်ဝိပဿမဟုတ်တဲ့ဝိညာဉ်တွေရဲ့တခါတည်းသိမ့်ပြီးတော့ရှုသွားလို့ရတယ်လို့ဒီလိုနားလည်ထားမှာဖြစ်တယ် အဲ့တော့ဦးဇင်းတို့ဒီဟိုသင်္ခါရပစ္စယဝိညာဏံဆိုတဲ့ဝိညာဉ်ဒီအကျိုးနေရာမှာခြိတုံးကတစ်မျိုးဝိညာဏပစ္စယနာမရူပမှာဝိညာဉ်ဒီအကြောင်းနေရာမှာရှိလာတဲ့အခါမှာတစ်မျိုးလို့ဒီလိုခွဲပြီးတော့နားလည်ရမယ်အဲ့တော့ဝိပက်ဝိညာဉ်နဲ့ကာမဝိညာဉ်ကိုလည်းအလားနားလည်ထားလို့ရှိရင်တော့ဒါပရိသသမုပ္ပါကမရှိရသေးရင်တော့မှတို့တကကြီးဒီကမကြီးဒီဒါနားလည်မှုအနေနဲ့တော့ဒါတော်တော်လေးနားလည်သွားပြီ အဲတကယ်လက်တွေ့ရှုလာပြီဆိုရင်ဒီခုနဝိဘက်ဝိညာဉ်ကာမဝိညာဉ်ဝိဘက်ဝိညာဉ်ကိုဒါကာမဝိညာဉ်သတ္တရဝိညာဉ်ပေါ့လေကာမဝိညာဉ်နဲ့သတ္တရဝိညာဉ်ကိုတခါတည်းခွဲပြီးရှုတဲ့အပိုင်းမှာလည်းပဲဒါမိမိတို့ကတကယ်ရှုနိုင်ခဲ့ပြီဆိုရင်ကိုလိုရှေ့ကနေပြီးတော့အရင်ကြိုပြီးတော့သိထားတယ်ဆိုတော့ဒါရှုွက်ပိုင်းမှာလည်းအခက်အခဲမရှိနိုင်ဘူးတန်းပြီးတော့လောလောကူကူနဲ့နားလည်နိုင်မှာဖြစ်တယ်အဲ့လိုနားလည်နိုင်တော့ဒါပစ္စယပရိကဉာဏ်ကိုလည်းပဲမိမိတို့ရမယ်လို့တလို့ သဘောကျထားရမယ်။ကဲပြီးတဲ့အခါကျတော့ဗာလဲဆိုတဲ့အခါကျတော့ဝိညာဏပစ္စယနာမရူပနာမရူပပစ္စယတလာယရဏံဟောနာမရူပပစ္စယတလာယရဏံနာမရူပပစ္စယတလာယရဏမှာအကြောင်းကနာမရူပအကျိုးကတလာယရဏအဲ့တော့အကျိုးကတလာယရဏဆိုတဲ့အပိုင်းမှာတလာယရဏဆိုတာဘာတော့လို့မေးတဲ့အခါကျတော့တရဂရမနာမရူပပစ္စယတလာယရဏံသက္ကာယရဏံသောတာယရဏံ ကာနာယရဏံဇိဝယရဏံကာယယရဏံမနာယရဏံဣဒံဥဇတိနာမရူပပစ္စယတလာယရဏံဆိုပြီးတော့ဒါနာမရူပဆိုတဲ့နာယုတ်ကကျေစုပြုလို့ဒီဘက်မှာတလာယရဏဆိုတော့စအာယရဏအာယရဏ6ပါးဖြစ်တယ်ဆိုတဲ့အပိုင်းပေါ့အဲအာယရဏ6ပါးဖြစ်တယ်ဆိုတဲ့အပိုင်းမှာအာယရဏစကားယရဏသောတာယရဏဂာနာယရဏဇိဝယရဏကာယယရဏ မနာယတနာဆိုတဲ့ဒီဣဇတိကယတနာ6ပါးကိုယူရတယ်လို့ဒီလိုနားလည်ရအောင်အဲ့တော့ဣဇတိကယတနာ6ပါးကိုယူရတာဖြစ်တဲ့အတွက်ကြောင့်ဦးဇင်းတို့ဒီဟိုနာယုတ်ကအကြောင်းအရာမှာတည်မယ်အဲပြီးတဲ့အခါကျဒီဘက်ကအာယနာ6ပါးကအကျိုးနေရာမှာတည်အဲ့မှာကျတော့ဦးဇင်းတို့ဒီပရိစ္ဆသမုပ္ပါရှုခွက်ကိုရှုပြန်တော့လေသူလည်းထို့တူပဲသူကဘာဖြစ်တော့ဆိုတဲ့အခါကျတော့နည်းနည်းလေးဟိုသူ့မှာခွဲပြီးတော့ရှုရတဲ့အပိုင်းတွေရှိတယ်နာမရူပပစ္စယတလာရဲ့နာအပိုင်းမှာအဲ့တော့ဘယ်လိုခွဲပြီးရှုရအောင်ဆိုတဲ့အခါကျတော့ ဒီနာမရူပနာယုတ်ကအကြောင်းဆိုတဲ့နေရာမှာဒီတိုင်းပြောရင်တော့နာယုတ်ကလိုလိုလေးပဲပြောလို့ရတာပေါ့ဒါပေမဲ့ဟိုဂျိုင်လူကြီးတခါလေဟိုသိမ့်ပြီးတော့ရှုဖို့ကြတကယ်ဖြစ်တယ်ခက်တဲ့အခါကျတော့လွယ်တဲ့နီးအနေနဲ့တော့ဦးဇင်းတို့ဘယ်လိုသိမ့်မိကြတော့ဆိုတော့နာမ်ဖြစ်ခြင်းကြောင့်မနာယနာဖြစ်ပုံတစ်ချက်ခွဲလေနောက်တစ်ခါနာမ်ဖြစ်ခြင်းကြောင့်ရုပ်အာယနာဖြစ်ပုံတစ်ချက်ခွဲတယ်အဲ့တော့ဦးဇင်းတို့ကအာယနာ6ပါးကိုကရုပ်နဲ့နာမ်နဲ့ခဏလေးခွဲပြမယ်အဲ့တော့ဦးဇင်းတို့ ကိုအာယနာ6ပါးတကရဲ့ဒီကမကြီးပါဠိတော်ဟောစဉ်ရစက္ကယနာသောတာယနာဂာနာယနာဇိမာယနာကာယယနာမနာယနာဆိုပြီးအာယနာ6ပါးရအဲအာယနာ6ပါးရှင်း9ပါးကဒါရုပ်အာယနာစက္ကယနာဆိုတာစက္ကုကြည်တက်ကိုပြောတာသောတာယနာသောတာကြည်တက်ဟိုနားကြည်တက်ကိုပြောတာဂာနာယနာဆိုတာနှာခေါင်းကြည်တက်ကိုပြောတယ်ဇိမာယနာဆိုတာလျှာကြည်တက်ကိုပြောကာယယနာဆိုတာကာယကြည်တက်ကိုပြောဒါကရုပ်အာယနာ5ပါးနောက်မာယမနာယနာဆိုတော့ဒါအတိစိတ်မှန်သမျှကိုဒါမာယမနာယရဏလို့ခေါ်တာပေါ့နန္တရားပေါ့အဲ့လိုအာယနာ6ပါးကိုအရင်ဆုံးခွဲသိရတယ် သိနေပြီးတော့ဒီနေရာမှာဦးဇင်းတို့ဒီနာမရူပဆိုတော့အကြောင်းဘက်မှာလည်းနာနဲ့ရုပ်ကိုနှမျိုးရှိတယ်ရှိတဲ့အတွက်ကြောင့်ဦးဇင်းတို့ကနာမ်ဖြစ်ခြင်းကြောင့်မနာယတနာဖြစ်ပုံတစ်ချက်နောက်တစ်ခါနာမ်ဖြစ်ခြင်းကြောင့်ရုပ်အာယနာဖြစ်ပုံတစ်ချက်နောက်တစ်ခါရုပ်ဖြစ်ခြင်းကြောင့်ရုပ်အာယနာဖြစ်ပုံတစ်ချက်နောက်တစ်ခါရုပ်ဖြစ်ခြင်းကြောင့်မနာယတနာဖြစ်ပုံတစ်ချက်နောက်တစ်ခါနာယုတ်ဖြစ်ခြင်းကြောင့်မနာယနာဖြစ်ပုံတစ်ချက်ဆိုပြီးအဲ့မှာလည်း၅ချက်ခွဲပြီးတော့ရှုရတာဘယ်နှချက်ရှုရတော့ ၅ချက်ရှိပါတယ်ဗျာ၅ချက်ရှိတယ်အဲ့ဒါမို့လဲဦးဇင်းတို့ကနားလေအဲ့တော့ဒကာကြီးတေကမကြီးခုဆိုကြပါစို့ဝဉ္ဇနာပစ္စယနာမရူပနာမရူပပစ္စယတတ်လာရင်နာဆိုတာပါဇက်ကပြောရင်တော့နာယောကြောင့်ကွာအာယနာ6ပါးဖြစ်ပါတယ်လို့ပြောလိုက်တာတကယ်လွယ်ပြီမဲ့တကယ်ရှုခွက်မှာကြတော့အဲ့လောက်ကြီးလွယ်ပါမလားမလွယ်ဘူးအဲ့တော့ဦးဇင်းတို့ခွဲခြမ်းစိတ်ပြပြီးရှုရမှာအဲ့တော့ကောင်းပြီဆိုကြပါစို့အချင်းကျုပ်ဒီတကယ်ရှုခွက်ကိုမရောက်ခင်မှာကိုမရောက်ခင်ကလေးကိုကကိုကဒါဝခွက်နားလေ နာမ်ဖြစ်လို့ရုပ်အာယနာဖြစ်တယ်နာမ်ဖြစ်လို့မနာယနာဖြစ်တယ်ရုပ်ဖြစ်လို့ရုပ်အာယနာဖြစ်တယ်ရုပ်ကြောင့်ရုပ်အကြောင်းကရုပ်ကအကြောင်းပေါ့ရုပ်ဖြစ်လို့မနာယနာဖြစ်တယ်နောက်တစ်ခါနာယုတ်ဖြစ်လို့မနာယနာဖြစ်တယ်ဆိုပြီးအဲ့လိုငါးခုကိုအရင်ဆုံးခွဲပြီးနားလည်ထားတယ်အဲ့လိုနားလည်ပြီးကမှတကယ်လက်တွေ့ရှုခွက်တွေကိုဦးဇင်းတို့ကဝင်ပြီးတော့ရှုကြရမှာဖြစ်တယ်လို့ဒါလိုနားလည်ရလောက်တခါကြီးတကယ်မကြီးအခုဒီနာမရူပပစ္စယတလာရံမ ပေါ့နော်နာမရူပပြည့်စုံတဏှာယနာဘိုင်းမှာခုတကယ်ရှုရမယ်ဆိုလို့ရင်ဦးဇင်းတို့နားလည်အောင်အသေးသေးရှုမယ်ဆိုရင်၅ဘိုင်းခွဲပြီးတော့ရှုရမယ်ဘယ်နှဘိုင်းခွဲပြီးရှုရမလဲ၅ဘိုင်းခွဲပြီးရှုရပါမယ်ခင်ဗျာအဲ၅ဘိုင်းနဲ့ပတ်သက်လို့တော့ဒုတိယကြီးဒီကမကြီးအသေးစိတ်ဆိုရင်တော့ဦးဇင်းတို့ကျေးဇူးတော်ရှင်ဘာလို့ဆရာတော်လေဒီဟိုပရိသသမုပ္ပါကျုပ်ွယ်ပေါ့ဟိုဦးဇင်းတို့အုပ်အသေး၉အုပ်နဲ့ကြည့်မယ်ဆိုရင်တော့ဦးဇင်းတို့၆အုပ်မြောက်ပရိသသမုပ္ပါဒုတိယအုပ်ထဲမှာပါလိမ့်မယ် အဲကြွေနိဗ္ဗာန်ဂါမိနိပိပိကဆိုတဲ့ဒီစာအုပ်ကြီးဆိုရင်တော့သူတို့ဟိုစတုထအောင်မှာပါမယ်ပေါ့နော်အဲနောက်ပြီးတော့ဒီဦးဇင်းတို့ဟိုတကြောင်လေးကြောလမ်းကတော့အခုနောက်ပိုင်းမှာဦးဇင်းတို့အုပ်စာအုပ်ကလေး၅အုပ်ကိုပေါင်းပြီးတခါလေးထည့်ရေးထားတဲ့အတွက်ကြောင့်အဲ့ဒီမှာလည်းပဲတကြောင်လေးကြောလမ်းစာအုပ်ထဲမှာလည်းဒီပြိတ္တသမုပ္ပတ်ဒါခဆိုပြီးတော့ဒုတိယဘိုင်ရှုွက်မှာဒါပထမနည်းကိုဆရာတော်ကဟိုအခြေအနေတော့ရေးသားပြီးတော့ထားတာရှိတယ် အဲ့ဒါကိုဦးဇင်းတို့နေယူပြီးတော့တို့တကရေးတကမာကြီးရှုလို့ရတယ်ဒီမှာတော့ဦးဇင်းဒီ၅မျိုးကွဲပုံတွေကိုပြောပြီးတော့နာမဘတ်မှာပဲအဲ့ဒီရှေ့ဆက်ပြီးတော့နာမရူပပစ္စယတလာရေတလာနာပစ္စယဖတ်တော့ခတ်တော့ကိဒီရှေ့မှာနည်းနည်းလေးတော်တော်လေးနားလည်ထားရင်နောက်ပိုင်းကတော့သိပြီးတော့မကြတော့ဘူးပေါ့နော်ပြောရတာလည်းလွယ်သွားမှာပါအဲ့ပိုင်းလေးကိုနောက်တစ်ပတ်မှာပဲဆက်ပြီးတော့ဟောကြနာကြအောင်ဆိုဒီပတ်မှာတော့တို့တကရေးတကမာကြီးအခုလို့ ရိဒသမုပ္ပါဒေသနာတော်တွေဒီတကယ်လည်းနည်းနည်းတွေနည်းနည်းတဲ့အတိုင်းလည်းပဲသိဖို့မြင်မှုတော့ခဲရင်နေသိဖို့မြင်မှုခဲရင်နေပဲသိနိုင်မြင်နိုင်မသိနိုင်မမြင်နိုင်တော့မဟုတ်ဘူးငါတို့တကယ်ဒါစ조사အထောက်ရင်တော့ဒီဘဝဒီခန္ဓာမှာပဲဒီကြောင်းစုစနမှုပရိသသမုပ္ပါကိုမိမိတို့ကိုယ်တိုင်သမာဓိဉာဏ်မြင်မှာဉာဏ်ဉာဏ်နဲ့ထွန်းပေါက်သိမြင်ပြီးတော့ပရိသသမုပ္ပါတန္တရာစိတ်ရာကြီးကိုပဲငါတို့အမြင့်ပြတ်ဒါ ဘယ်ဖြစ်နိုင်တဲ့အခွင့်အလမ်းတွေငါတို့မှာရှိတယ်လို့ဘယ်လိုသဘောကျနှိမ့်ချပြီးကိုစီကိုစီအမတန်တန်ရာကိုဆင်းရဲဒုက္ခကလွတ်မြောက်ဖို့ရန်အရေးကြီးတဲ့ပြိဿသမုပ္ပါဒေသနာတော်ကြီးကိုကြောင်းကျိုးဆက်နွယ်မှုကိုကိုယ်တိုင်မျက်မှောက်သိအောင်ကြိုးစားရင်ဖြင့်ခေခါဝုဒနာဝိတ္တုနဲ့ပြည့်စုံနိုင်ကြကုန်ရသတည်းသာဓုသာဓု သာဓုပါဗျာ